ဒီနေ့1300ဒီစင်းငါ့ကိုတကူလာဆန်ခုနဲ့1300ကိုဆိုလို့ဘူးပြေဟောင်းနေပြီးတော့1300ကိုဆိုငါ့ကိုဒီဒီကြောင်းတဲ့ခါဘောဒီစံတရားလေးပေါ့ ကိစ္စပြည့်နေတယ်ဒီဟောကုသိုလ်တရားတွေနဲ့ဆောင်းနိုင်တဲ့ရုပ်ဆက်ခဲ့ပြီးတော့ကုသိုလ်ကိုကုသိုလ်တရားတွေနဲ့ပဲဆိုရဆိုရတော့အပြင်းမှာတော့အပျော်နဲ့ဒီဟောင်းကိုဆက်ဆက်ပြီးတော့ဒီတိတ်ကိုကျူဆိုကြတော့ ရင်းစားတပ်ပုံတွေကြည့်ရတာတော့မိမကြီးကြည့်ဖို့ဆိုတာတော့မရှိတော့ပါဘူး။လူလေးကျပွဲလို့ဖြစ်တာ။ဒီလိုလူဖြစ်တဲ့ဒါဝနာတော်ကြီးသူကျတဲ့ကံမှာသူကျရတဲ့လည်းအတွက်ဒီဟောင်းမှာဘုံရှိဆောင်ကို ကုသိုလ်ကောင်းမှုတရားတွေလည်းဘလောက်တိုင်းတာရှိနှုတ်ဆက်နိုင်တယ်လို့တော့နှုတ်ဆက်ကိုဘလောက်တိုင်းတာရှိကုသိုလ်တရားတွေလည်းကျူးဆုံးနိုင်တယ်လို့သာကိုယ့်ဘဝကိုသိရှိဖို့အရေးကြီးပါတယ်ဒုက္ခဆိုတခဏစာလေးမတွေ့ရဘူးဒီရှိကြည့်ပြီးတော့တွေ့ရပါတယ်ဘုရားဆိုတော့လည်းမြင်တဲ့အောင်ဘောဟောင်းကြီး ဖြစ်ဖြစ်ကြပါပြီလူလည်းကြပါပြီနောက်လည်းပဲအကြောင်းအရာကိုဆိုတော့ဘောဓိတိဖြစ်ကြတာဟုတ်လားအဲဒီလိုဆက်တဲ့အခါမျိုးမှာစိတ်ကောင်းမှုကြီးဖြစ်ပေါ်လို့ရတဲ့တရားချင်းအာမခံရရှိတဲ့စိတ်တို့တရားတွေပြုပြီးတော့ဘောဓိဘယ်လိုလဲလို့ရှိရကြည့်ကြအောင်တော့အောက်တန်းတော့ကြားတဲ့ ဘဝမျိုးတွေဖြစ်ရတာမျိုးကတော့ဘဝမြတ်ဖြစ်နေလို့တဲ့အခွင့်အရေးရှိပါလေတဲ့ဒီအခွင့်အရေးကြီးကိုခွင့်အရေးကိုအကျိုးရှိအောင်အသုံးချတော့ခုဆိုလို့ရှိရင်တော့ကိုယ်ကညံ့တယ်လို့ပြောရပါမယ်အဲဒီအများအားဖြင့်တော့နောက်ဆုံးဘဝတွေတော့သိပြီးတော့မဆုံးကြဘူး လက်ရှိဘဝလေးတော့ပဲကျော်ကျော်ကြီးတင်နေဆိုတဲ့အတိုင်းကိုလေကျော်ကျော်ကနေကြတော့ပြီတကယ်လူဖြစ်လူတို့တရားလေးနဲ့ဒီဆိုင်နိုင်လို့လူလိုစိတ်ထားတာကိုဒီဆိုင်နိုင်လို့လူတွေရှိပြီးတော့လူဖြစ်လူဖြစ်အောင်ဒီနေ့ဖြစ်သွားအောင် ကြောက်တဲ့လူကြီးသူစားရှိပါလိမ့်မယ်နဲ့အဲ့ဒါလေးရှိဘူးဆိုရင်တော့လူကလူပဲဒါနဲ့လူနဲ့မတူဘူးလူကလူပဲလူစိတ်ရှိသည်လူကလူပဲလူပညာရှိသည်တဲ့ဒါလို့အနေထားနဲ့ပြောရပြီဆိုရင် ဆင်းရဲကောင်းမှုကိုပေါ့လေအကျိုးရှိတဲ့အသုံးချတတ်တော့အဆုံးသက်သက်ဖြစ်တာပဲအဲတော့အဆုံးခံရတဲ့ပုဂ္ဂိုလ်တွေကိုဒီဟောနေပြီးတော့ဒီစိတ်ပြောင်းလာလို့ဟာဒီဟောကိုကုသိုလ်တရားတွေနဲ့နှုတ်ဆက်ဒီစိတ်ကိုကုသိုလ်တရားတွေနဲ့ကျိုးကျိုးဘယ်လိုအတိုင်းအတာရှိတဲ့ကုသိုလ်တရားတွေနဲ့ ရှင်းရှင်းရှင်းရှင်းဆိုတာပေါ့လေကိုယ်ကြည့်လို့လို့ရဒီဟုတ်ကုန်လေးလေးရပိုင်းတော့ဒီလိုကိုယ်လုံးနဲ့တရားလောက်သာပေါ့လေကုသိုလ်တရားနဲ့ရှင်နေပြီးတော့ဆံရရက်တွေဗလာရှိနေလို့ရှိရင်လည်းဖို့ဆုံးရမယ်ဒီလိုလေးရှိနေကြလည်းဘယ်လိုကောင်းလဲ ဒီလိုအဲဒီအကျိုးကာလကစပြီးတော့ဟောတော့တာသက်တော်ကြီးကမူဆထားတဲ့ဒီတိုင်းပေါ်လေဘိညာအတုဟိကမကဆိုတာပါဒီမှာရှိပါရဲ့ပြုလို့လည်းဖြစ်စဉ်ရဲ့နိဗ္ဗာန်သွားရာရှင်ဘုရားလမ်းကြောင်းကြီးပေါ့ ဒီရှိပါကိုအတူတူပြောလို့ရှိရင်တော့ဒီဒီရှိချက်ကဒီဒီရှိချက်သစ္စာပြဓမ္မမူချက်ပြတယ်ဒီဒီရှိချက်မရှိရကိစ္စကြီးဒီရှိတယ်ဒီဒီရှိချက်ရှိရမှာကိစ္စကြီးဒီရှိတယ်ဆိုတော့ ဘာမှနားမလည်ပဲနဲ့စိတ်ကူးတော့ဘောလေးဝါရရှင်ကြီးချက်ဦးတော်ရှိတယ်ယောက်ကတူယောက်ကတူမျိုးပါလေမလောက်ကြောက်ကောင်းအောက်ကောင်းတဲ့ပုဂ္ဂိုလ်တွေနောက်ကိုစိုက်ပြီးတော့ဒီလိုလိုက်ကြတယ်ဒီခေတ်လည်းရှိပါတယ်ကြောက်ကောင်းအောက်ကောင်းတဲ့ပုဂ္ဂိုလ်တွေနောက်လိုက်သွားတာလေ ကိုယ်ကိုရှိပါအရှင်ကြီးရှိဘာသာရေးသာသနာရေးဟုတ်လို့ဒါလည်းမတော်ဘူးပုဂ္ဂိုလ်ကဆံသာကလေစိတ်ကိုယ်လေးကိုပြောတာကိုစိတ်တာနဲ့ပါသွားတာနောက်တော့အမှားနဲ့ဆုံးတဲ့ခါကျမှနောင်ကြရရကြတာလေးရှိပါတယ်ဘုရားတာဝန်နဲ့ပြည်ထဲမှာတော့ဒီဥစ္စာတွေအမျိုးမျိုးဖြစ်နေပါတယ် ဒီတော့တရားကြည့်ဒီဥလားသူကသူနည်းကောင်းလို့ဒီနည်းကောင်းလို့သူနည်းရမှန်းသူနည်းဒီနည်းရမှန်းလို့ဟိုဆရာကမှန်းလို့ဒီဆရာမှန်းလို့ဒီကြမဆုံးဆက်နိုင်ဘူးတူနေကြတာဘယ်လိုမရှိရဘူးလဲဆိုတော့အနက်ကကြပေးတာဒီ နောက်နဲ့တော်ကိုပေါ့လေနောက်နဲ့တော်ရှိဖို့ဘယ်လောက်မှန်နဲ့မှားတယ်ဆိုတာမသတ်မှတ်ဖြစ်တယ်မိမိကိုယ်လည်းရှိပြီးတော့မိမိကိုယ်လည်းအကျိုးရကျေကြတဲ့နားမှန်ကိုပေါ့ညတ်တော်ပြရရိုးရတော့ကိုယ်စီသတ်မှတ်ပြတယ်ဒါလည်းပြောပြီးပါပြီ

ဣတိဝသုဝတ္တသမနောဣဇတုတိယောသမနောဣဒတတိယောသမနောဣဒသုသောသမနောငါပြောကိုယ်ထုတ်ပေါ်ထားတဲ့လူတွေရှိပါအစီအရာရှိတဲ့ဒီဓမ္မဝိညာဉ်အင်္ဂါဖျားတောင်းလာမှာတာတဲ့။ဒါဒီဆိုတာချမ်းသာရှိစေတဲ့အဓိပ္ပာယ်ရပါတယ်။ မြတ်ဗျာသာသနာခါတာကျေးဇူးရေးအောင်ကျင့်သူပထမသုတ္တပါသတ္တဝတ္တိမှာကြည်ပြီးရရှိနေတယ်ဒုတိယသရကံသိရိကငြိမ်းပြီးရရှိနေတယ်တတိယအနာဂံသိရိကငြိမ်းပြီးရရှိနေတယ်နောက်ဆုံးသိရိကရဲ့ဘုရားငါး လုံးဝငြိမ်းသောသူယဟန္တာသရတမေကတာပုဂ္ဂိုလ်ကိုရရှိနေတယ်ဒီလိုအမှန်ပဲကြည့်ထားပါလားရိုးရိုးတော့တက်တက်သားကအရင်ရှိထားပါလားအဲဒီပါဠိတော်ထဲမှာအလေးလာကလဲတော့ဒီအစုံလိုက်ကရှားဖို့ညံ့နေတယ်လို့ရှိတာ ဇာဝေဥပဒေဟာကိုဆွတ်ထုတ်သူကရှားတော့မပေါ်ဘူးဖြစ်နေတာဘုရားအနန္တကျေးဇူးရှင်မကြီးဆွတ်ထုတ်ရှားကြီးကဇာဝေကနေထုတ်ပြထားတော့ဘုရားတတိကြည့်ရတယ်ဒီလိုဆရာတော်ကြီးဟောသွားတာတော့ဒီလိုစုရချပြပါတယ်ဒီလိုရှိကြမရှိကြကုသကံကြီးတွေရှိတယ်ကိုယ်ကိုရှိကြရှိရမှာကုသကံကြီးတွေရှိနေတယ်ဆိုတာအဲ့ဒါကို ယူထားပြီးတော့ဆရာကြီးဟောတဲ့ဆက်ပြီးထည့်သွင်းလို့ဟောတော့ပါတယ်ဘုရားမြတ်စွာဘုရားဟောတဲ့အတိုင်းဖြစ်ကံတရားဆိုတော့ဖြစ်ပြီးတော့ယောဂီရှုချာဤမှာသာမှန်စွာရှိပါလေဆိုတော့ဒီမှာတော့ဤသာနာဤသာနာတော်ဤဓမ္မဝိယမပြတ်တော်နာမှာ ရှိပါလေဆိုတာရှိနိုင်ခြင်းကိုရှိပါလေရှိပါလေဆိုတာတိုင်းပြည်ဆိုတာဒါနဲ့စမ်းကြည့်လိုက်ဒီမှာရိုးတော့ပြောနေတာနော်ဒီလိုကဉာဏ်ရောတရားရှိလို့ရှိရင်စိတ်ကလည်းပေါ်ပါဘူးဉာဏ်ကစိတ်ထားလို့စာပေနဲ့တက်ပြီးတော့ပေါ်လိကိုယ်ကြားတဲ့ပုဂ္ဂိုလ်လည်းရှိမှာပေါ့ ကျေကွန်ဖြစ်နေပြီဆိုလို့ရှိရင်ပန္နိတခံရှိတဲ့ပုဂ္ဂိုလ်တွေကတော့လောကီကိစ္စနဲ့ပဲဘဝအဆုံးခံရဘူး။နောက်ဆရာဝန်ဘဝတွေလည်းကြည့်ပြီးတော့ဘဝအစကောင်းလို့ဖြစ်အောင်တော့မအစတိပြတ်ပြီးတော့အောက်တန်းလို့တောင်ကြရအောင်ဘုရားကိုကြည့်တယ်ရဲ့အမဂ္ဂကျက် ရှိတဲ့တရားတွေအထုတ်ပြီးကြတာရှာပူတဲ့အခါမှာမြတ်ရှင်ရှင်ပါရှင်တရားရဆိုင်တဲ့အခုလိုတိစ္ဆာကောင်းလာတရားတွေအထုတ်တာတွေအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေဓမ္မနည်းစီတွေတွေ့တာသူတို့ရဲ့တစ်သိဖုံးမှုပြောမှုတတုံးမှုကြောင့် အခုဒီပြည်ဉာဏ်ကာလမှာလူဆောင်ကိုစတန်ကကုသိုလ်တရားတွေနဲ့နှိမ့်ဆက်နိုင်ရပြီးတော့ဤသို့ကိုကုလစတန်ကကုသိုလ်တရားတွေနဲ့ကျိုးကိုကိုရတာဟာတောင်းတရင်ခံလို့ဘူးဒီလိုစတန်ကတဲ့ခံဆုံးကံကောင်းတဲ့အပေါ်မှာဒီတိကျကောင်းတဲ့တရားတွေအထုတ်တော့ ရှင်ကံကိုကြည့်ပြီးတော့ပြည့်စုံပြီးတော့လူသူသားတဲ့နေတရားမှာလူသူသားအောင်နေနိုင်တာမကလေးတွေဒီကုလကိုဆက်ဆက်လာပြီဆိုလို့ရှိရင်လူလိုစိတ်ထားတတ်မယ်နော်တကယ်ကိုယုံကြည်ခြင်းနဲ့စိတ်ဆက်ဆက်အထုတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒီရဲ့ပိုင်းလေးအတွင်းမှာပဲတကယ်ရှိအောင်ရှိတဲ့ယုံနာတရားတွေသိပါမယ် ခပ်ပေါက်ကလုပ်တဲ့ပုဂ္ဂိုလ်တွေကတော့မရှိပါဘူး။ကိုကြည့်ကြည့်ကြည့်ဟိုလိုကြည့်လို့လူစုလို့ရှိကိုတုတ်တုတ်လုပ်ကြတော့ဒါတော့အမှန်ကန်ရှိတဲ့တရားကိုလုံပြီးပုံမှာရောလုံရတဲ့လုံရပုံပုံမှာရောလုံရတဲ့လုံရပုံမှာရောဒီလိုမျိုးမလေးမစားဖြစ်တဲ့ပုဂ္ဂိုလ်တွေလည်းရှိနေတော့အဲ့ဒီပုဂ္ဂိုလ်တွေတော့ဆက်တော့အမှန်ကန်တယ် ကိုယ်ကတန်ဖိုးထားပြီးတော့တန်ဖိုးရှိရလို့လုပ်တဲ့အခါမှာယူဒီဒီလေးလေးစားစားနဲ့စိစိဆက်ဆက်လုပ်တဲ့ပုဂ္ဂိုလ်တွေကကျွတ်တောင်ကိုပါဘူးတထရဆိုင်ရပြည့်နေပါလားသူရရတယ်ဆိုရင်အနည်းဆုံးကျုပ်ကအထုတဲ့ပုဂ္ဂိုလ်တုံးကျုပ်ရဲ့ယုံနာတရားတွေကိုမမြင်သေးတဲ့သဘောပဲဆိုတော့ ရှင်းရဆိုရှင်းချက်ကကြည့်နေတဲ့ဘုရားတဏအမှုဘိုင်းလောက်တော့ဖြစ်နေတယ်အနည်းဆုံးအနည်းဆုံးတတိရှိရောက်သွားပြီဆိုလို့ရှိရင်ဖြည့်ပြက်ကိုခတ်တက်ပြည့်နေတဲ့အကြောင်းရောက်သွားပြီဆိုလို့ရှိရင်မကြုံဘူးတဲ့ကြားရတာဒီလိုဒီကိုယ်မှဖြစ်တယ်နော်ကျောင်းကနေမှပြထားတယ်အမှန်ကြီးရတိဟောတိ ကံကံရှိတတ်တဲ့လူနဲ့မှုတွေရောအပြော်မျိုးနဲ့မတူတဲ့ကောင်းမှုဆိုတဲ့ဉာဏ်ရဲ့အလှကောင်းမှုဆိုတဲ့ကြာဝင်စာကျိုးရဲ့အတန်းကောင်းမှုဆိုတဲ့အနာအသက်ကောင်းမှုဆိုတဲ့အရာသာကောင်းမှုဆိုတဲ့အထီးအတွေ့ဘုရားသာအစာဝလီသုံးဆောင်တဲ့ပစ္စည်းတွေကံကံသမားရဲ့ဆိုဆိုတော့အထီးတွေ့ဒါဒီလောကမှာလည်းအကောင်းဆုံးလို့သူသတ်မှတ်တာပဲ အဲ့ဒီကောင်းမှုကိုသိရှိရတဲ့ဒီကြနာစဖြစ်တည်သွားပြီဆိုလို့ရှိရင်အဲ့ဒါတွေကခံထုတ်ထားရတာပါ။ဉာဏ်ရမဉာဏ်မကြားရမဉာဏ်ဒီရှိရမဉာဏ်မကြားရမဉာဏ်မဖြစ်ရမဉာဏ်တော့ဘာလို့ဒီလိုခံထုတ်တာလဲ။ဉာဏ်လက်တဲ့ဖြစ်တဲ့ပုဂ္ဂိုလ်တွေကိုပုဂ္ဂိုလ်တွေကတော့ရပြီးရောဆိုပြီးတော့ မရရင်တရရင်ကြွကြတယ်ကြွပြီးတော့လုံးဝနေနေရှိကြတာအဲဒါကိုအခုကြည့်ကြည့်ပြီးတော့အဲ့ဒါနဲ့အချိန်ကိုပြီးတော့ပထမအရေကနေဒုတိယရေဒုတိယရေတတိယရေတတိယရေကနေပြီးတော့အဝိဇ္ဇံဖြစ်ပြီးတော့ဘုလိုတဲ့တန်ခါတရားတွေအထုတ်ခွင့်ရအောင်အထုတ်လည်းပဲဒီကရော့တော့အာရိယကျော့တော့လူငယ်လုံးဟုတ်တော့ဘူး အပြော်သားဖြစ်သွားပြီအဲ့ဒီတိုင်းရောက်သွားပြီဆိုလို့ရှိရင်တော့ကျေးဇူးတော်တဲ့ခါကြီးများတော့ဘုရားဆုံးဆုံးတာပဲဆိုလိုကဒီပေါင်းရုပ်ကိုလည်းကအစိုးရရှိနေကြီးပြစိတ်ချောက်စိတ်ကြောင့်လာလို့အထုတ်တယ်။ဆံမကြီးရဲ့အကျိုးဆိုတော့ စံမာရေးရှိတဲ့လူပြန်ထွက်သွားတယ်တရားလေးတော့ဆက်လုပ်တော့ကောင်းတယ်သူအယုဒ္ဓဆာငါဟာလောကီကိစ္စတွေလောကီပညာတွေဒီလိုလောကီကိစ္စတွေလည်းပဲအချိန်ကုန်ရတယ်တကယ်အနှစ်သာရရှိတဲ့ဘဝမှာမှကျဖြစ်စုနိုင်တဲ့တရားကိုအခုငါအထုတ်ရတာအဆုံးလို့ဆိုပြီး ငါသားတို့သူတို့ဆွေးတို့မျိုးငါလုံးစုအောင်စုကြပါလေတက်တွန်းတော်လေသူတို့ပြေသွားတယ်သူတို့ကလည်းလုံးစုဒီသားစုတွေတက်တွန်းတော်အရှိရှိလာကြတယ်တရားကြီးအထုတ်ကြတယ်ဒီတရားတို့ကိုတော်တော်လေးတောင်းတဲ့ပုဂ္ဂိုလ်များလည်းပဲ ဘာမလို့ကကိုယ်ရဲ့နိစ္စရာမိသားစုကအစတဲ့ကျုံးတော့တာလေပထမသိရတာမျိုးကိုဖြစ်အောင်အထုမြတ်ပုဂ္ဂိုလ်တဲ့တယ်ဒုတိယသိရတာမျိုးအောင်တဲ့ကျုံးတာပေါ့တရားလေးအထုထားပြီးတရားရတာလေးတွေ့ပြီဆိုလို့ရှိရင်တရားပါကောင်းကစားပြီဆိုလို့ရှိရင်သူ့ကိုယ်ကိုယ်ကိုယ်သတိရဆိုတာမျိုးလိုပါလေ ဒီတော့ရာကျေးဇူးများဆုံးဖြစ်ကုန်တဲ့ပုဂ္ဂိုလ်ကိုစတင်ပြီးတော့ဒီတရားရတာအချိန်ကြီးခံစားဖို့ရတွန်းတော့တာပဲဒါတော့တက္ကနပုဂ္ဂိုလ်ကတကယ်လေးစားရတဲ့တဲ့ပုဂ္ဂိုလ်ဖြစ်တော့လေးစားတဲ့ပုဂ္ဂိုလ်ရဲ့တတူးတဲ့ကိုယူပြီးတော့ဒီလိုပဲယူတာကြီးအရှိန်ရှိန်လာပြီးတော့အထုတ်တဲ့ခန္ဓာကိုယ်လည်းပဲကြည့်ကြည့်ရတာ ကိုဖြစ်တတ်တယ်လို့ရှိရင်သူပြောကြလို့ရှိတယ်။ဒီလိုဖြစ်ကတော့အရင်ဖြစ်လို့မဟုတ်တော့ဒီလိုကြောင်းကြပြီပေါ့လေ။ကိုဖြစ်ကမြတ်စွာဘုရားတရားမျက်ရှိထားတဲ့အဲ့လိုအထုလို့သူပြောတာဖြစ်သွားပြီဆိုလို့ရှိရင်ကျောဘဆိုတရားပေါ်ဒီပြန်ဆောင်လို့တဲ့။ပြန်ဆောင်လို့တော့ဒီတရားတွေကအကုန်ကျင့်မှတ်သွားတယ် တို့ကိုယ်လည်းကိုဆရာကြီးကကောင်းကြီးဒီဆရာကြီးကကောင်းကြီးရှင်တွေကတတ်တဲ့ပုဂ္ဂိုလ်ရှိရတယ်။ဒီနေ့အမှန်တရားရှိနေတော့ခက်ခက်ခက်ကိုလည်းသူတို့အရင်ဆရာကြီးတွေခေါ်နေကြတယ်။အဲဒီဘာသာတွေလည်းတော့ဘာလို့လဲဆိုတော့သူတို့ကိုယ်လည်းပြီးသွားတာကိုဆောင်းတုံးရပြတော့ကိုတော့တမင်းအမြင်ရှိလို့အဲဒီပုံမှာပဲလက်ဆောင်ရဟောထားပါတယ် ခြားခြားကုသလကတ္တဝါအစရှိတဲ့ဒီဝါရရှိမှုရဲ့ဒီဝါရရှိမှုရဲ့ဘာသာရေးသာသနာရေးသူတို့ဝါရတွေဟာတဲ့ပြည်တော်ကြီးကြောင်းနေ့ကြီးစူပါမဟုတ်ကျင့်နေတဲ့ကျင့်တဲ့ပြည်တော်ကြီးရှိ ရှင်မင်းဟောရှိမှရှင်မင်းလည်းရှင်မပိဋကရင်းလာကိုရှင်မင်းမှာတွေ့ပြီးတော့ရှင်မင်းမှာရှိတဲ့ပိဋကရင်းတဲ့ပုဂ္ဂိုလ်တွေကစိတ်တိုင်းနေကြတယ်တုံရဆိုတာကနန်းမပါဘူးဘာကနန်းမှမဟုတ်အရိယာဖြစ်အောင်အထုတဲ့အရဟံဘုဒ္ဓကရှိပိုင်း ဒီလိုမျိုးပဋိပန္နဘာဝနာတရားအထုတ်တဲ့ပုဂ္ဂိုလ်လည်းမရှိသတ္တဝံကရဏအနာဂံနာနာတိရှိအောင်လို့ဒီဒီလိုချက်အပြည့်နဲ့ကျိုးစားတာအထုတ်တဲ့ပုဂ္ဂိုလ်လည်းမရှိဘူးလို့မရှိတော့မဂ္ဂတပုဂ္ဂိုလ်ပေါ်လေခိလိတာကိုဖတ်ပြီးတော့နိဗ္ဗာန်ကိုမြင်လို့ပြုနေတဲ့မဂ္ဂတပုဂ္ဂိုလ်လည်းမရှိဘူး သမထပုဂ္ဂိုလ်လည်းမရှိသမထဥပတိကပုဂ္ဂိုလ်၄ယောက်မမ္မာတိတဲ့ပုဂ္ဂိုလ်၄ယောက်နဲ့ဖူမာတိတဲ့ပုဂ္ဂိုလ်၄ယောက်ပါလို့ဆက်ပြီးတော့အဲဒီဆက်ရောက်သောပုဂ္ဂိုလ်တွေကစိတ်ကောင်းတယ်တူရဒီပြထားတယ်ဒီလိုစိတ်ကောင်းလို့ဆိုတော့ တရားရဲ့ဥဒရာမကြည့်ဘူးဆိုလို့ရှိရင်ဒီဥဒရာမရတော့သူများကိုဘယ်လိုလုပ်တတ်နိုင်မှာမလဲသူရတဲ့တရားကိုဒီသာစုကအစဒီနည်းကအစဘယ်လိုပြောနိုင်မလဲမပြောနိုင်တော့တတိခါတဲ့ပုဂ္ဂိုလ်တွေကသူတို့လည်းပဲဒီနည်းကိုသိဉာဏ်လုံးလုံးနဲ့ပေါ်လေးခံယူပြီးတော့သိလို့ရတယ်ရှိတယ် ကျင့်မှုအမှန်နဲ့မရှိတော့ကျင့်မှုမှလည်းကြောက်လို့ရှိရင်လိုအပ်ချက်တွေရှိပြီးတော့ကုသိုလ်ရောတာဝန်တော်ကြီးနဲ့ချော်လဲတော့တယ်ဒီပြည့်တဲ့တော်လည်းအများကြီးပဲကျင့်သုံးကိစ္စရင်းသူအခြေအနေကနေပြီးတော့လွတ်ထွက်သွားတာတွေလည်းပြည့်တဲ့တော်ကတော့ဥည်များပါတယ်အခုခုဆိုသိများပါတယ်ဒီဟာရှိပါတယ် ရည်နဲ့ဖြစ်ကောင်းတဲ့ကျုံလာတဲ့ပြင်နဲ့ဖြစ်ကောင်းကျုံလာခြင်းမအောင်လို့ဒီလမ်းနဲ့မရှာဖို့ဆရာကောင်းလည်းမရှာသာမန်ဓမ္မကုသိုလ်လေးတော့မလိုလားလိုလဲပေါ့လေမပြည့်စုံကြီးငါးပါးတိတော်လည်းပြေတော့မလိုဝါဇုဘာလို့မဥပုပ်လို့ ကိုယ်လေးဆောက်တည်တာတွေတော့လည်းပြီးတော့တယ်ဒီကိုယ်ကြီးရှားနေတော့လိုက်ထူတာလည်းရှိပါတယ်ဒီကလည်းကြားတော့ထူတာလည်းရှိပါတယ်ဘယ်လိုတော့သိစိတ်ပါလဲဘယ်လိုသိကြတာဒီလိုလည်းပါတော့ဒီသမားတွေဆိုလို့ရှိရင်သိရောက်တော့ရာဇဝတ်ကိုရာဇဝတ်ရအောင်ရာဇဝတ်အောင်လို့တာတဘဝကဘာမှမဟုတ်တဲ့ အကျိုးလေးကိုပြီးတော့လောက်ကြတာဘယ်လဲခုတည်းတရားသာသနာ့မြေပဲမှာကိုပဲသာသနာဘုရားသာသနာကြီးတဲ့ပုဂ္ဂိုလ်ကြီးမြတ်စွာဘုရားဟောထားရဘုရားရှိခိုးဤမှာသာမှန်စွာရှိပါလေဆိုရဘုရားရဲ့အာမခံချက်ပဲနဲ့ဘုရားရှိခိုးဤမှာသာမှန်စွာရှိပါလေဆိုတော့လေ အားထုတ်မှုကိလေသာကြီးတွေရှိတယ်ပယ်လည်းကိုယ်အတွက်အနတ္တနဲ့ရှိတဲ့သာသနာတော်ကြီးဖြစ်တယ်ဆိုဘယ်လိုအနတ္တဒီလိုပဲပြောကြမှာအဲဥယျာဉ်ကိုများလာတော့ဆိုဆရာကောင်းကြီးဒီဆရာကောင်းကြီးလိုက်ကြတာဒီလိုလေးပါတယ်ဘိုးရယ်ရှိသေးတယ် တရားကြီးတော့ဘုရားရှင်နဲ့ဆောက်ပြပါတယ်အထက်ကအမေရတာပါကိုယ်နဲ့လည်းဘုရားရှင်ဒီဒီဒီထဲတာကျေနောက်တဲ့ကျမ်းကြည့်ဆောင်ရတယ်နောက်တစ်ချက်မှာတောင်းတော့တယ်တော့နွားရကကိုရတော့တောင်းတောင်းဒီဒီကိုဖုတ်တဲ့ကြံနဲ့ပဲပြိုလဲတော့တယ်ဆောင်းမှာသွားပြီးတော့တယ်လို့ကြည့်ဆောင်းမှာပြိုတဲ့ပါတော့တာသာမန်ကြည့်တာလေဒါကြည့်ရတယ် ကိုယ်ကတရားမှာဓမ္မကူကြီးတရားမှာဓမ္မကူကြီးတရားဆိုတော့ကျမ်းဂန်တွေကိုသဗ္ဗနာပြီးတော့တရားတဲ့ဓမ္မကူကြီးမျိုးမဟုတ်ဘူးမြတ်ဗျာရှင်တတ်ထားတဲ့အတိုင်းဝိသုပ္ပနာတရား39ပါးဝိညာဉ်ရဲ့အသေးအသေးမှာပါဝင်တဲ့39ပါးသောတရားတွေ အဲဒီတည်းမှာဒီပဒံတရားလေးပါအစပဲဆရာသာသနာအနှစ်သာရပဲဓမ္မစေတိသမုပ္ပဇောဝါဓမ္မပုပ္ပဝိဘူတိတံဓမ္မဒုက္ခဝိဘူတိတံဓမ္မပုပ္ပကုလံတတဝါနိဗ္ဗုတောသောသက္ကဝကောတဲ့သူမီးတော်ရဲ့မြတ်စွာဘုရားရဲ့သူတော်က တပည့်အရင်းနဲ့အတူပေါ့လေဓမ္မကုသိုလ်ကိုကိုယ်တိုင်ကြံပြီးတော့ဒုက္ခဒုက္ခဆင်းရဲမှတရားဒုက္ခဒုက္ခဆင်းရဲဖြစ်တော့မှတရားဒုက္ခနိရောဓဒုက္ခဆင်းရဲမှတရားနဲ့ဒုက္ခအဲမေဃသစ္စာဟောလိဆင်းရဲမှုရောက်တော့မှတရား ပြည့်ပြည့်ဆိုင်သွားဆိုတာသိကြရည်သိဖို့ပြပြပြောဒီမှာပြည့်ပြည့်ဆိုင်ပြည့်ဆိုင်ပြီးတော့သွားတဲ့ကြားကြီးသွားဖို့သစ္စာလေးပါသစ္စာလေးပါနဲ့အလံထူထားတယ်ဒီတရားတို့တရားတွေရပြီဆိုလို့ရှိရင်မှန်တယ်ဟဲ့ဆိုတော့ဒီကလေး တတိယမှာတန်းရလောက်အောင်ပေါ့လေအလံထူလောက်အောင်ပေါ့လေတကယ်အတက်ကိုတကယ်တရားတွေပြီးသွားလို့ရှိရင်လည်းလည်းဖြစ်နေတာအဲလိုအမဂ္ဂန်ကြီးရှိတဲ့တရားတွေအတုလို့ပြပါလို့ကတရားကိုသွားပြီဆိုရင်မှန်လိုက်တယ်ဆိုတာပေါ့လေအလံကိုထင်ထားနေတာပဲအဲဒီအလံကိုထင်ထားတဲ့အလံအလံကိုထုတ်ထားတဲ့ဓမ္မစီ သုံးခုရှိရတယ်သုံးခုရှိပါအဲဒီမှာတတိယအစားအခုတတိယဘာဝနာတရားအထုံးနေတာဟာမိမိရဲ့နှလုံးသားထဲမှာဘုရားအလိုတော်ကြဓမ္မစီတီတဲနေတာတစ်ချက်မှလိုက်ရင်တစ်ချက်စာအတွက်ကိုကြီးကသမာဓိနဲ့ပြင်ပါသွားပြီသမထနဲ့ပြင်ပါသွားပြီ သမာသမာဓိနဲ့ပြင်ပါသွားပြီရှိတဲ့ရှိရှိတဲ့စိတ်ရောက်အောင်အပူလိုအားစိုက်မှုပါသွားပြီအဲဒီအားစိုက်မှုတဲ့အာရုံမှာတတိယကတ်သွားပြီတတိကတ်တယ်ဆိုလို့ရှိရင်ဘယ်မှာစိတ်ကောင်ကြည့်လို့အဲ့ဒီမှာကလည်းစိုက်ကြတော့ပြီဒီရတတိသမာဓိသမာဓိခန္ဓာအဲ့ဒီစိုက်ကြတဲ့ခိုက်တံမှာ စိတ်ထဲမှာတောင်းချမ်းတဲ့စัจจิစัจจิကိုယ်ကြီးစသည်ပဲမကြည့်နိုင်မတန်ရှင်းတဲ့ဉာဏ်နဲ့စိတ်ကြီးကျင်းနေတာလက်ဆိုင်ရှင်းနေတာအဲဒါဓမ္မသူကြီးပဲကျင်းမှကျင်းရအနိကကျင့်လို့ရှိရင်ဓမ္မရိခန္ဓာတစ်ချက်မှတစ်ချက်ဓမ္မရိခန္ဓာကိုဓမ္မစီကြီးပြလိုက်တာပဲဥပ္ပစ္စသေဝဆိုတာလည်းလို့ ဒီအောင်လည်းပဲချိန်ပြီးတော့မှန်ပြီးတော့ချိန်သားကြိုက်လာပြီးဆိုရင်သမတိကမ္မမဲ့ကြီးဖြစ်လာတယ်လက်ဦးထားပါလေဒီမှာပိုင်းခြားပြီးရုံးရကြောင်းကိုဆက်ဆက်ပြီးကျောင်းကျိုးကရုံးရတရားကြီးရဲ့အများကြီးသဘောပဲဆိုပြီးပြီးလို့ဒီကလေးပေါ်ရုပ်ကလေးပြတ်ခက်ခက်ပြတ်ပြီးနေတာရှိတော့ဒီကနေ့ဖြစ်တယ် အဲအချိန်အားစပြီးတော့အထောက်လို့ဒီမှာတရားတို့ရဲ့အဖြစ်အပျက်ကိုခတ်တုတ်တဲ့ကြည့်နေတဲ့ဥပဒနာယောဂီတဲ့အာရတဥပဒနာပုဂ္ဂိုလ်ခေါ်တယ်။အဲဒီအစဉ်လောက်ရောက်ပြီဆိုလို့ရှိရင်အလုံးစုံဒီတရားကိုပီတိအေဇံဟုပတတိပို့ပါဟုကျေရှင်ဝန်ကံဟုချမ်းမြေ့ဟုရဲ့ကျေရှင်ဟု ဆိုင်ကြည့်ခါရဖြစ်တယ်ဆိုဖြစ်တယ်ပြောလာတော့ဒီလိုအထုရတာတရားတော်ကိုယ်နာတွေတွေ့လို့ရှိရင်ဒီလိုအရှင်းပြုနေတဲ့စိတ်တွေဟာဒီခါကျတော့အတားကြီးရတယ်အဝေဒနာလည်းအတားကြီးရတယ်တော့ကိုယ်နာဖြစ်ဖြစ်တဲ့ခါကျတော့နောက်ဆုံးဝေဒနာရှင်ရနေပြီးတော့ခါကျတော့ ဒီရှိဒီရှိကိုယ်ခံရတဲ့ခါကျတော့ကိုယ်ရဲ့အရာကြီးကိုယ်ရောက်နေတဲ့အခါထမ်းထားတော့ပြီးပြီးတော့ပြန်လာနေတာအဲ့လိုကဒီဝိညာဉ်ကြီးရှိနေရင်ပြတ်သွားပြီဆိုလို့ရှိရင်ဒီဝိညာဉ်ကြီးချရတဲ့ခါမှာတော့ရှင်ပြီးတော့လည်းလက်ဆိုင်ကောင်းလာတာဆံပါရရှိလာတာတတိယလိုပဲတခါတည်းဒီကုနာကိုဆက်ဆက်လာတယ် အသိပညာလေးတွေကလည်းသိထက်လာတော့သိသိဟောလေးတွေကသိလာတာဘယ်လိုလဲတော့ဖြစ်လာတာလဲဒီလိုဆိုကြတာကတရားတရားဟောလေးတွေကကောင်းပြီဆိုလို့ရှိရင်တတိယသွားလို့ရုပ်ရဲ့အပြင်အရုံလောက်သွားချစ်ချစ်ကကြံလာတယ် အဲ့ဒီကံရောက်လာပြီဆိုလို့ရှိရင်ပြေကြတဲ့အချိန်ကြီးဆက်ပြီးတော့ဘုရားရုပ်ကြီးစံကတ်စိတ်တည်းလှုပ်ကြည့်တာမှန်မပါဘူးတမင်ကိုစိတ်ရဲ့အာယုကြီးသောတိစီအာယုကြီးဒုက္ခတိစီအာယုကြီးလှုပ်ကြည့်တာလှုပ်ကြည့်တယ်အဲ့ဒီမှာတာကြည့်နေဖြစ်ချင်းပြန်လာတယ်ဘာလို့ဒီလိုလဲဆိုလို့ရှိရင်အရှိရမှာ အဲဒီမှာဒီကောကပြည်ရသားတွေကိုလေဘုရားကြီးဆိုတော့လေဒီတော့တုံးနဲ့ပြင်းလို့ဆိုတဲ့လက်နဲ့လိုပဲအဲဒီလိုဒီလိုယောဂီကြီးပြောတာလူကျင်တဲ့ကိလေသာထုတ်တဲ့ဆိုဒီလိုမျိုးမျိုးပြန်ပြီးတော့ဟိုမှန်ရဲ့အာယုကြီးပြန်တတ်တယ် အဲ့လိုဒီဆိုအနာဂတ်ပြည့်ကြပါတယ်ဒါအစပိုင်းရှိသေးတယ်အလယ်ပိုင်းအဆုံးပိုင်းကောင်းမှရှိသေးတယ်အဲ့လိုဒီဆိုလိုက်ပါလို့ဆိုလို့ရှိရင်တရားကဒီဒီနဲ့အသေးစားတဲ့အတုတ္တပုဂ္ဂိုလ်ကိုဆက်ခေါ်တော့တယ်ဘုဒ္ဓခေါ်တဲ့ယုံနာဖြစ်စီနေတယ်အဘုဒ္ဓခေါ်တဲ့ယုံနာဖြစ်စီရင်းနဲ့အထိခါရအောင်ဆက်ခေါ်တော့တယ် အဲ့ဒီလိုဆိုလို့ရှိရင်အရတဝတ္တကပုဂ္ဂိုလ်ကတရားထုတ်တဲ့အချိန်ခိုင်းတဲ့ပုဂ္ဂိုလ်အဆက်အားထုတ်တော့ပထမဆုံးသောတာပန်မေဃကပုဂ္ဂိုလ်ဖြစ်တယ်နောက်ဘလကပုဂ္ဂိုလ်ဖြစ်တယ်ဒါကကိစ္စရင်းပြီးပထမကိစ္စရင်းပြီးဖြစ်သွားတယ်အထုတ်ပြန်ပြီးသိကြလို့ရှိရင်ဆရာကဘုရားကောင်းနဲ့ပြည့်တဲ့အခါမှာအဲ့ဒီပုဂ္ဂိုလ်က တိတိကျကျအကျိုးရလို့ကိုယ်လည်းပဲဒီဒီဒီစိတ်ဆက်ဆက်နဲ့လိုက်လာပြီဆိုရင်ကိုယ်ကိုယ်လည်းသိရတာပဲဒီဟာတိတိကျကျဉာဏ်ကိုဆိုတော့အတုတေကာကမှာအခိုက်အတန့်ရှင်ဝဲရှင်ဝဲရင်းလို့ဒါလည်းသိကြတယ်ကာယရောက်ပါပြီဆိုလို့ရှိရင်စိတ်ချလောက်ပထမကိစ္စရင်းလို့ဆိုတော့ကိုယ်ကိုသိတာ ဒီလိုအနိဒရုပ်ပုံကြီးသိကြအောင်ဆိုမြတ်စွာဘုရားလည်းတရားဟောတာတိုက်ကြည့်လို့တိုက်ကြည့်ဆိုလို့ရှိရင်ဒါကိုယ့်ကိုဆုတ်ပြတော့တယ်ဒါဆိုတာသူရတော့ဆုံးဖြတ်ပြီးအဲဒီအစီအစဉ်ရောက်ပါပြီဆိုရင်တော့ဒီပုဂ္ဂိုလ်ဟာလူဖြစ်တဲ့ကာလတော်ကြီးသူကြည့်ရတဲ့နောက်တော့သူကတစ်ခုမိသားစု ဖြစ်စဉ်ဆောင်ပုဂ္ဂိုလ်တွေတိုက်တွန်းသူတို့ကလည်းသူတို့ကလည်းဒီတရားတွေပြန်သွားတရားတစ်ဆင့်နောက်နောက်ပုဂ္ဂိုလ်တွေတိုက်တွန်းနောက်နောက်ပုဂ္ဂိုလ်တွေတိုက်တွန်းလို့ဒီနောက်နောက်ပုဂ္ဂိုလ်ရလည်းဝိသိတာနေပြီတကယ်တရားဆုံးကသာသနာတစ်ခုမှတတ်တော်ပြီသာသနာဘုံဖြစ်သွားပြီလူတိုင်းလူတိုင်းသာသနာကိုဖြစ်စေရည်ရှိဘုရားကဒီလိုပါ ကြားဘူးပါလေဘုရားတော်မကြောင်းပါဘူးသိကြတာအဲ့ဒီဆရာကြီးထံရှင်ရဟန်းရယ်ဒီကြားပြီးတော့ဒီလိုလုပ်ရှိရင်ဘုရားဘုရားဒီသာမဏေတော်ဖြစ်အောင်ကြိုးပမ်းလို့ဒီတစ်ခုတော့ဆောင်ရတယ်ကောင်းမှန်ပြုတ်ကျိုးကပြန်ရောက်ပါဗျာဆုံးမလာယူပါလိုက်နာပါဗျာအဲဒီပညာလောက်ပါဆိုတာဒီလို ပြောတဲ့သဘောမျိုးပါပဲမြတ်စွာဘုရားအဆုံးအမဒီသားတွေဘယ်လိုထင်ရတဲ့စိတ်ကြည်ကြည်ကိုဘယ်လိုလုပ်ရတဲ့အစီအမံတွေဘယ်လိုပြောလို့ရတဲ့သဘောမျိုးဆရာတော်ကရှင်းပြပြီးတော့မိခံရင်မိခံပြီးတော့ပိုင်အောင်လုပ်ပါဒါကိုပြောပါတယ်ဘုရားကပြောမှာဘုရားသာသနာတော့ထုံးရပါတယ်အများစုကတော့သာသနာမပိုင်တော့ဘူး သာသနာမပယုံဘူးသာသနာဖြစ်တဲ့ဖြစ်ခြင်းဟာတော့မပါဘူးပါလားဒီတော့သူကသာသနာကိုခံပြီးတော့သာသနာပယုံဘူးဆိုပြီးမှလို့လောက်တော့တော့မှာပဲလုံးဝနေမှာလို့သာသနာပြည့်မဖြစ်ဖို့ရာပြန်ပြီးဒီမှာစိတ်အရေးကြီးတယ်ဆိုတော့လေဒီနေ့စဉ်းစားဖို့ဘုရားသာသနာပြည့်တည်ရတယ် ဒီလိုကြီးတန်ပေါင်း60ကျော်ဘုရားဖြစ်ကြတဲ့အတိုင်းဒီဘက်ကလည်းမဟုတ်ဘူးတန်ပေါင်း10ဆောင်းဆိုလို့ရှိတယ်တန်ပေါင်း60ကျော်မှာ10ဆောင်းတော့ဘုရားလည်းရှိတန်ပေါင်း50ကျော်ကျန်တယ်ဖြစ်ဆက်ဆက်အကြောင်းမျိုးကြောင့်သာသနာမပိုင်တဲ့ပုဂ္ဂိုလ်တွေသာသနာဖြစ်ပုဂ္ဂိုလ်တွေကအဲဒီသံဃာတွေကိုလုပ်ဖို့ဆုံးလဲလို့ရှိရင် သုံးပုံကသွားပြီတဲ့ပုံမှန်ရှိတယ်ဆယ်တန်းပုံရှိတယ်ဆယ်တန်းကျော်သာသနာပိုင်တဲ့အခြေအနေရှိတယ်တချို့လည်းပဲအားထုတ်လို့သာသနာပိုင်ခြင်းရှိတယ်အဲလောက်တာမရှိဘူးဆိုလို့ရှိရင်တော့မြန်မာပြည်ကလူစိတ်ကကုသိုလ်တွေတဲ့ပြည်လို့မှတရားနဲ့ အားထုတ်လို့ရရှိတဲ့သာသနာတရားဆုံးမှဒီကျင့်မှုတိုက်ကြီးကထွက်ခွာသွားလို့ရှိရင်ဒီကျင့်မှုရှိတဲ့လူမျိုးတွေဆိုလို့ရှိအယောင်ကြီးဖြစ်ဖို့ပြည်တာပါလေသာသနာကျင့်တဲ့ပုဂ္ဂိုလ်တွေဒီကျင့်မှုကျင့်တဲ့ပုဂ္ဂိုလ်တွေဖြစ်ပါမယ်ဘုရားဘာသာဝင်လူမျိုးလည်းပဲရှိမှာမဟုတ်တော့ဘူးဘုရားဘာသာထုံးကားတဲ့တိုင်းပြည်လည်းရှိမှာမဟုတ်တော့ဘူးဒါကြီးအကုန်လုံးကတောင်းရှိရတယ် ဆိုရင်ရဟန်းတော်ကလည်းတောင်းရှိတယ်ဒီတောင်းကမိဘတွေကတောင်းရှိတယ်ဆရာမတွေတောင်းရှိတယ်ဒီကတော့ဆိုးရမှာတောင်းရှိပါတယ်ဒီလိုသောကောင်းကပြောတယ်အစိုးရမကောင်းရင်တိုင်းပြည်ကမကောင်းအစိုးရကောင်းရင်တိုင်းပြည်ကကောင်းတယ်ဒီတော့တိုင်းပြည်ကကောင်းရင်အစိုးရကောင်းလို့ကောင်းရတယ် ဒါမှအဝိဇ္ဇာကောင်းတာဘုရားမကောင်းရင်ဒါဘူးမကောင်းဘုရားကောင်းရင်ဒါဘူးကောင်းတယ်ဒါမျိုးကောင်းအောင်ဘုရားကောင်းရင်ကောင်းရမယ်ဒီဘောင်ပြန်လာရမယ်ကိုကြီးတရားရရှိတယ်ဒါမျိုးကြီးစံပြနိုင်တော့အောင်ပေါ့လေစံပြပြီးတော့ပြရမယ်ဒါမှတောင်းဘူးကောင်းရတယ်ဆရာမကောင်းရင်တပည့်မကောင်း ဆရာကောင်းမှတကယ်ကောင်းမှာတကယ်ကောင်းအောင်ဆရာကောင်းရမယ်ဒါမှတကယ်ကောင်းရမယ်ဘုရားရဟန်းကောင်းရင်မကောင်းဘူးဒီကောင်ကလည်းမကောင်းရဟန်းကအဲရဟန်းကကောင်းမှုရည်ကြည်တယ်ရဟန်းကကောင်းမှုဒီကောင်ကကောင်းရတယ်ဒီကောင်ကလည်းကောင်းအောင်ရဟန်းကလည်းကောင်းရတယ် တာကဒီကမှာကောင်းပြီပေါ့လေဆိုနေတယ်အဲအကုန်လုံးကတောင်းရှိတယ်ဒါနဲ့မဆိုင်ဘူးလို့ပြောလို့မရဘူးခလုံးဆိုင်တယ်ဒီသာသနာတော်ကြီးကိုမြန်မာပြည်ကထုတ်ဆောင်သွားရအောင်အကုန်လုံးကတောင်းရှိတယ်တောင်းရှိတဲ့ဘုရားတောင်းရှိတဲ့တောင်းရှိရမယ်။ငါနဲ့မဆိုင်ဘူးအနိစ္စကြီးလို့ကြည့်ရအောင်။ တာဝကမြင်လို့ရှိရင်ဒီပုဂ္ဂိုလ်ဟာသူ့မှာသာသနာကွယ်ဖို့ကိုယ်ဝန်သာသနာပြောက်ဖို့အတိအကျနေကိုယ်ဝန်သာသနာပြောက်နေဟုတ်ဘူးတခုခုဆွဲသွားပြီဆိုလို့ရှိရင်သာသနာပြည့်လက်ရှိနေတယ်အဲလိုသာသနာပြည့်ရှိသွားပြီဆိုလို့ရှိရင်ဖြစ်တာပေါ့အစ္စံဘာသာဆောင်းလာလို့ရှိအစ္စံဘာသာက အိန္ဒိယမှာဟိုတုန်းကသူတို့စိတ်တကြီးဝဲလာတော့ဆုံးခေါ်တဲ့ရှင်သူလူဝဲကြီးကတ်လို့ကျမ်းနေတဲ့ရှင်ဟန်းကြီးသူတို့ဝဲလာတဲ့ခါကျတော့အကုန်လုံးဘုရားတော်ကအစာအုပ်ကြီးလည်းပဲဖြစ်စီဒီဟန်းတော်ကြီးလည်းအကုန်လုံးကတ်တာပဲ အဲ့ဒီလိုမျိုးဖြစ်လာပြီဆိုလို့ရှိရင်တော့ဘုန်းကြီးတို့တူဘယ်လိုလုပ်မလဲမပြောနိုင်ဘူးတော့ကဖြစ်တာပြောင်းနေတာသူတို့ကစီမံကိန်းချပြီးတော့ဒါနဲ့ကိုယ်တော်ကြံပြပါသူတို့အသာကြီးရလို့ရှိရင်စိတ်တာကြီးပဲသူကတော့မဆုံးနိုင်ဘူးဝန်ဆန်နေဒါနဲ့ရှင်းလိုက်တာပဲသူကကြောက်လို့ဟောဒီလိုပဲလေသူတို့ယူရတာယူရလို့ရှိရင်ကိုယ် ဖြစ်ထွန်းလာတဲ့သာသမီရဲ့သဘောကိုအဲဝင်ပြင်းနေပြန်လာတယ်။အိန္ဒိယမှာမွတ်စလင်တစ်ခါလုံးပွားသွားတာလူဖောက်သာသနာခေါ်တယ်။လူဖောက်ပြီးတော့ပြည်ရောက်လို့ပြီးတော့အဲဒါသူအသာကြီးအောင်လုပ်တာ။သူအာဖဂန်နစ္စတန်ကဘုရားတော်နဲ့အစလုံးအဆုံးခဲ့တာ။သူကလည်းဥပဒေအိန္ဒိယကတစ်သို့တည်းသာသနာဘုရားကြီးဆရာဘုရားကနိုင်ငံနဲ့ ဒီကံကိုဩလိုက်တာပြီးမုစလင်ကြကိုရကလေးဖြစ်တယ်ဆိုဒီကလည်းဘုရားဒီနာမုစလင်တွေရှိနေတယ်မြန်မာလူတွေဘာမှဒီမှာဥညရတာကိုဥညအများကြီးဖြစ်တဲ့အိန္ဒိယလိုနိုင်ငံတော်မှာဝင်ပြီးတော့သောင်းဆောင်ရည်ဆိုရင်ဘုရားပြည်သူပါမှုနေတယ်ဒီလိုကြတာဘုရားကြီးရဲ့ရဟန်းတွေတော့သိသိတယ်ကိုယ်နဲ့မဆိုင်ဘူး ဒီလိုလုပ်လို့မရဘူးပရမလူသာသနာကိုဖြစ်အောင်လုပ်ရမယ်ကိုယ်ပိုင်သာသနာဖြစ်အောင်လို့ကိုယ်ပိုင်ကာကွယ်ရေးပေါ်လေးရှိရမယ်တက်ရမယ်ဒီလိုဥပဒေကြားတာလို့ရှိရင်တရားဆောင်တဲ့ပုဂ္ဂိုလ်ရဲ့တရားကမလိုပါဘူးပြန်ဆောက်ရှောက်ပါတယ် ကောင်းကောင်းရှင်းတဲ့ပုဂ္ဂိုလ်တွေကိုလည်းပဲနှကောင်းနှကောင်းတွေကရှိမနေပါဘူးဆောက်ရှောက်ပါလေအကြည့်ပြက်နေတော့ဘယ်နှက်ကလာပြီးတော့ဆောက်ရှောက်ဆောက်မလဲဘယ်နှက်ကမှလာဆောက်ရှောက်မှာမဟုတ်ဘူးအကျင့်ကောင်းလို့ရှိရင်လာဆောက်ရှောက်ပါလို့တောင်းတာမလို့ကိုယ်ရှင်တရားအရှိန်နဲ့လူကောင်းသူကောင်းကအချင်းချင်းချာချာအားထုတ်တယ်လို့ နှကောင်းရလည်းသူသူဆက်ဆက်အပိမှာဒီနှကောင်းကိုမကတ်နိုင်တာဒီကြီးအဖြစ်ပြလို့ဒီတော့နတ်တောင်းတော့အောင်လို့ကြည့်ရတယ်တော့မဟုတ်ဘူးလူပိသားကိုကြည့်ရတာပဲအဲဒီလိုလူပိသားကိုကြည့်တဲ့ပုဂ္ဂိုလ်ကြီးအရတ္တဥပဒကတရားထုတ်နေတဲ့ပုဂ္ဂိုလ်ကြီးမနဲ့ကြည့်တဲ့ပုဂ္ဂိုလ်ကြီး ဆွေးလိုက်ပြီးတဲ့ပုဂ္ဂိုလ်ကြီးပုဂ္ဂိုလ်ဆက်ရောက်ပေါ်ကြီးအဲလိုအခြေအနေဆက်အောင်လို့တောင်းအောင်ရှင်းကြမယ်ဆိုရင်သုဘတပရဂောကိုနောက်ဆုံးမှဆောက်ရအရှိခဲ့တာဒီလိုဆိုသုဘတဒုက္ခသံဃာဝေ ပတ္ထာတဲ့ဒီဝါဖြာသာဝနာတော်ကပုခုအမိကယဟန်ဒီကုကောင်းတတ်ပြီးတော့အချုပ်ချာအနေနဲ့ဖော်ကြတဲ့ဒေသနာကဒိက္ခုနောက်ကဒိက္ခုလည်းရှိတယ်။ယန္တယောက်ကိုရှိတဲ့ဥပဒကဒကာတွေလည်းရှိတယ်။ယန္တယောက်ကိုရှိတဲ့ဥပတိကဒကာတွေလည်းရှိတယ်။ ပုဂ္ဂိုလ်ရင်းမျိုးလို့ယဟန်ရယဟန်မရဥပဒကဥပတိရပုဂ္ဂိုလ်ရင်းကိုယ်လုံးဆိုင်နေဒီသာသနာတော်ကယဟန်အပါဝင်ပုဂ္ဂိုလ်ရင်းမျိုးလို့ဘုရားသာသနာရှိတဲ့ပုဂ္ဂိုလ်ရင်းမျိုးကိုဒီလိုဆိုလို့တယ်။ဘာသာမူကိုဖြစ်ကျင့်သုံးကြမယ်ဆိုရင်ဒီဝိဇ္ဇာကျင့်သုံးမှုထိုင်ကြမယ်ဆိုရင်ဒီလိုကျင့်သုံးဆိုတာကိုယ်ကပထမဆုံး ဆောက်ဆောင်ရတဲ့ပုဂ္ဂိုလ်အရှင်ကပြည့်စုံကျင့်တဲ့လောက်ကြီးသိစားခဲ့ရတယ်။ဒီတိစ္ဆာမောင်လာတရားကြီးအသိချင်းချင်းရှိကညာရှိတဲ့တက်အောင်သာရဏဥပဒကပုဂ္ဂိုလ်အရှိရအောင်အထောက်ထားလို့တော်တော်ကျင့်တဲ့အတိုင်းရောက်တော့တဲ့အထိကျင့်သုံးထားမယ်မဆုံးမပုတ်ဘူးဒီတရားအထောက်ထားအခုမှတွေ့ရတာအထူးလောက်တဲ့ကျင့်ဆိုတော့ပေါ့လေ အဲဒီအချိန်ကြီးထိုက်တဲ့ဒီကျင့်ခါရတယ်ဆိုတော့စိတ်တက်ပေါ်ပြီးတော့ဝိပဿနာဉာဏ်ကိုပြည့်စုံပြီးတော့လည်းဆုံးသမတ်ထုံရောက်အားထုတ်ရမယ်။အဲဒါဆိုလို့ရှိရင်သူ့မှာသာနာပိုင်သွားပြီ။သာနာပိုင်ပိုင်အောင်အားထုတ်တဲ့ပုဂ္ဂိုလ်များလည်းတော်တော်လေးပိုင်ထားတဲ့ပုဂ္ဂိုလ်အနေထားရောက်အောင်ပေါ့လေ။ရှင်းတာကပဲသမာဝေရုပ်ပေါ်ပါရဲ့။ ကြောင်းကြောင်းနေထိုင်ခြင်းသုံးရမယ်ဆိုရင်ဒါကလို့ဘုန်းကြီးမြန်မာတိုင်းပေါ်အများစုအမြဲတည်းဒီလူကြီးရဆက်တော်လေးအုံမင်းဆောင်ဖြစ်တဲ့အသည့်အစုလိုက်တဲ့သုံးသသုံးသကြီးကျောင်းချင်းနဲ့သုံးသသုံးသကြီးဘုန်းကြီးရဟန်းတော်များလည်းပါဝင်ပါလိမ့်ဘုရားအလိုရကြအားအဝယ်ကောင်းတော့အောင်လို့ မဟုတ်သေးဘူးဆိုတာပေါ့လေယူလာတဲ့ပုဂ္ဂိုလ်တွေကဝန်ခံရမှာပဲယူလာတဲ့ပုဂ္ဂိုလ်တွေကတော့ဆက်ပါနေဦးမှာပဲယူလာတဲ့ပုဂ္ဂိုလ်ဝန်ခံရမှာပဲဝန်ခံပြီးတော့ကိုယ်မှာဘာတွေဟာလဲဘာတွေလိုလဲဘာတွေလိုနေလဲဆိုတာပေါ့လေသုံးသပ်ကြည့်လို့ရှိရင်ဟာတာလည်းကြည့်မယ်လိုတာလည်းကြည့်မယ်သူတို့ရဲ့လိုတာလည်းကြည့်တယ်ဒါလည်းအချိန်ကြီး ခါရကိုဆွေးရမယ်ဆိုတာပေါ့လူရာကိုဖြစ်ရမယ်ဆိုတာအထူးသဖြင့်ရွေးချယ်နေတာရှိတယ်ရွေးချယ်နေတာတက်အောင်လုပ်ပြရမယ်ဆိုတာပေါ့ဖွင့်တောင်းလို့ပြီးတော့ခါပါကိုကျဲလူသာဖြစ်ဒီတစ်ပြည့်လွဲတာကိုဉာဏ်ဉာဏ်ပြည့်ပြရမယ်။ဒါသိရင်ရှိတယ်။ရွှေချော်တဲ့အချိန်နဲ့ရွှေချော်တဲ့သဘောနဲ့အချိန်ကုန်ပြရဘူး ဒါသိရေးရှိတယ်အဲ့ဒါလုံးလိုက်လို့ရှိရင်ဒီဥစ္စာသုဘတာဘိက္ခုတမ္မာဟုရေဆိုတော့ဒီသုဘတာဤသိယဟောဤသိယဟအပါဝင်တော့လေဘိက္ခုဤကိုတော့သိက္ခာရှင်ရောဘိက္ခုနေရာမှာရောက်ပြီပုဂ္ဂိုလ်လေးကိုကောင်းကောင်းမြင်ဒီလိုပဲရှင်းသုံးနေတယ်ဆိုရင်အဆုံးရောလောကောအရဟံတိအတ္တကိလေသာကုန်ခန်းတဲ့ ယဟန္တာမဆုတ်တော့ပါဘူးတဲ့တင်ရပြေဟုကြမတော်ဘူးအခုတော့ရိုးရိုးတင်ရဒီဒီမဟုတ်ဘူးတင်ရောက်ဒီဒီကိုပဲတော်တော်ကိုကြာနေတယ်ဘယ်လိုလုပ်ကြပါလဲအရဟတဝတ္တကအခုလိုတိစ္ဆာဘာဝနာတရားထုတ်ပြီးတော့ထိုက်တန်က အတိအကျလို့ရှိသူတောင်မှတော်တော်လေးရှားပါနေပါရဲ့အေးတဲ့ဒီလုံကလေးကြီးဘုံရောက်ဒီကြီးကျသွားတယ်လို့ပြောတယ်ဘုံရောက်ဒီကြီးကျနေတယ်ဘယ်လိုဆက်ပြန်မလဲဘယ်လိုတုံးမလဲဘုံမရောက်ဘယ်လိုရှားမလဲဘုံမတွေ့ဘူးဆိုလို့ရှိရင် တုံရနေပြီးတော့ခဏလေးဖြစ်လာတယ်လို့မလဲဆော့ဖို့မလုပ်ထုတ်အောင်ပါပဲဒါကလည်းမလုပ်နိုင်သေးဘူးဆိုလို့ရှိရင်တော့သမျိုးကြသမျိုးကြတိုင်သွားပါမယ်သုက္ကကသုက္ကကသုက္ကကလည်းသုက္ကကတိကံဖြစ်နေတယ်ခေါင်းကပူပန်ကျမ်းမှာဘုရားလေးလာကြည့်တဲ့အခါကတ္တ ရှုကသရေတာယုကဒွါကရာယုကနဲ့ကလိယုကဆိုတာယုက၄မျိုးဇေလမပြောလို့ရှိဖြစ်၄မျိုးပေါ့ကတယုကဆိုတာလူတွေသိရှုကသိပစ္စာရှိကြတယ်ကိုယ်ကိုယ်တရားအကျိုးမခံဘူးကိုယ်ကိုယ်တရားသိတာကိုစားတယ်ကိုယ်လည်းကိုယ်ကိုယ်တရားတန်ဖိုးတာကိုယ်လည်းကိုယ်ကိုယ်တရားတန်ဖိုးကြရာဂယုံပြည့်လို့ကိုယ်ကိုယ်တရားတန်ဖိုးထားကြတော့လူတွေဟာ စာရင်စာလည်းပဲကိုယ်စတနဲ့ပြည့်စုံပြီးတော့စားတော့တဲ့အခါမှာစံပါရည်တွေရအတက်လက်ရှိကြတယ်လူလုံးကဘုံရှိလူလုံးကိုကောင်းတယ်အဲဒီဖြစ်ကြီးကကုန်သွားပြီအဲဒီလူလုံးလည်းကတဘုံကအရှိပြစ်စာပြုကြတယ်တဘုံရဲ့သုံးပုံကောင်းတယ် အဲ့ဒီဖြစ်ကြတော့နည်းနည်းအဲ့ဒီကိုဖြစ်ကြလာတော့ဒီအတုမှန်ရလည်းဩဇာတရော့သွားတယ်ဒီတော့မနုမနအစာကြီးမဟုတ်နဲ့စာရီစားတော့ယောဂါလေးအသက်တူသွားတယ်ဘယ်လောက်ထိတူသွားလဲဆိုလို့ရှိရင်အသက်အပြည့်ရမယ်စားပေါ်လी တဘုံလောက်ပို့သွားတယ်ဒီမှာတရားကောင်းဆိုလို့ရှိရင်95ရာခိုင်နှုန်းရောက်တော့နောက်ပြဿရှိပြဿရှိဆိုတဲ့အတိုင်းပါလေပုံပုံပုံကလေးလေးသိထားလို့ရှိရင်မပုတ်ခံတော့အကောင်းဆုံးလေးလေးကတတိပုတ်လာပြီဆိုလို့ရှိရင်အဲ့ဒီအပုတ်ကရှိနေတယ်ပြင်းပြင်းစိတ်က ဒီပုံသေးတဲ့တစ်စိတ်ရှိဘုဒ္ဓကူကလို့နှစ်စိတ်ဟုတ်တယ်သုံးစိတ်တောင်းတစ်စိတ်တစ်စိတ်ပုဂ္ဂိုလ်ကပြေတာချုပ်ခေါ်တယ်နှစ်စိတ်ပုဂ္ဂိုလ်နှစ်စိတ်ကောင်းတဲ့ချုပ်ကိုတော်ဘုရားကြီးခေါ်တယ်တဝက်ကောင်းသဝက်ပုဒ်တဲ့ချုပ်ကိုတော်ဘုရားကြီးအဲ့ဒီကြည့်ရဲ့ပုံသွားပြီကောင်းတဲ့နှစ်စိတ်ထဲကတစ်စိတ်ထပ်ပုဒ်တယ်တော့ သုံးစိတ်ပြုတ်ပြီးတော့သုံးစိတ်အကျုပ်ပြက်ပြီးတော့တစိတ်ပုံတစိတ်ပြက်အဲတစိတ်ကောင်းတဲ့ဖြစ်တဲ့သူကကြီးကလေးကခေါ်တယ်ဒီလိုဆိုတာပြောကြကြရတဲ့အဖြစ်ဖြစ်အကျုပ်ဆုံးကိုယ်နဲ့သက်တဲ့ခြေကိုပတ်တယ်ခိုးတယ်ကမ္မတောင်းတယ်အရှိဆုံးလေလည်းနဲ့ကျိုးနဲ့တိုက်တဲ့ ကျေးဇူးဆက်ကိုလည်းဘုရားရဲ့စကားကိုအခြေခံပြီးတော့ပြောတယ်။ဒါကတော့အကျော်ဆုံးဒီလိုရှိပိုင်ရှိခြင်းသိရှိခြင်းနဲ့မတရားကြလို့လည်းဒီကတက်ချုပ်ချက်ချုပ်နဲ့ဖြစ်ရှိလို့လည်းကောင်းလာပြီလေကောင်းလို့မြတ်ဆိုးရပြီလေဆိုးရတာဆိုတော့ပေါ့လေကောင်းတဲ့ကောင်းခြင်းနဲ့ကိုလို့ရှိတာအကျိုးကြီးရကောင်းလို့ရဖို့မကောင်းတဲ့မကောင်းခြင်းနဲ့ရိုင်းတိုင်းတဲ့အကျိုးကြီးရအကျိုးကြီးရ ရှိဖြစ်ပြီးပြောပုံလို့အဲ့ဒါလည်းမသိဘူးဒီလိုဆိုလို့ရှိရင်သိပြီးတာပဲဆိုတော့ဘောင်းလာကြည့်တဲ့ကောင်းဆုံးကဆိုရကြည့်တဲ့အကျင့်ကသိပြီးတာပဲဆိုတော့ဒီလိုတော့အရင်စားတယ်ရှိတော့တဘွားကလက်ခံတာဒီလိုမျိုးဒီလိုမှရှိနေပါလေဒါကြီးသိပြီးတာပဲဆိုဘာလို့သိလို့ဆိုတော့ဒီလက်ကြောင့်ရှိလို့မလို့တော့ဘာလို့လဲနောက်ပါလဲ ခံစားချက်ရှိမှဖြစ်တော့လူကျင်လို့ပြည့်နေလို့ရှိရင်နောက်တော့လည်းပဲခံရမှာမဟုတ်ပဲဘူးဆိုပါပဲအဲတော့စိတ်ပိုင်းဆိုင်ရာလည်းပဲသူတို့ဒီကြီးမတရားရလို့စိတ်တွေသူကတတ်လို့ဖြတ်လို့ဖြစ်စီလို့လည်းစိတ်ကြီးပဲကောင်းတာကြည့်လဲကောင်းလို့ရဆိုးတာကြည့်လဲဆိုးရဆိုတဲ့အယူဆပြောတာလေ အဲ့ဒါဒီပေါင်းလိုက်လို့ရှိရင်ဒုစိတလို့ဒုစိတဆိုအကျင့်ဆိုးတွေအဲ့ဒီအကျင့်ဆိုးတွေကိုပါဠိလိုကလိလို့ခေါ်တယ်ယုဂဆိုတာဖြစ်ပေါ်တယ်တလိယုဂတလိယုဂရောက်လာတာဘုန်းကြီးတို့ဘုရားကောဓမလက်ထက်တော့မတိုင်ဘူးသေးတာပဲဘုရားကောဓမပုံပြီးတာ2500ကျော်သွားပြီဆိုတော့ဘုရားတော်က အပြင်းရတဲ့ဖြစ်ဆိုလို့ရှိရင်အသက်တော်မှာတရားလုံးလုံးရှိတာအခုချိကျွတ်ကြည့်တော့ဘယ်လောက်ရှင်းနေဖြစ်လာလဲဆိုတော့ဘုရားဘုရားတော်မြတ်စွာဘုရားသမတ်ချတဲ့သာသနာဘုရားယဉ်ကျေးမှုပါတော့ကျင့်ကိုရှိရင်ဆိုတော့မှာပဲဟုတ်မြင့်ကျသွားမှာကျင့်ကိုရှိရင်ဘယ်တက်လာမှာလဲဘယ်မြင့်တက်လာမှာလဲ ရှိလို့ရှိတယ်ရှိတယ်မှာတီးနေတယ်ဒီလိုဒီလိုကိုမပြောက်ပေါ်ရအောင်ဒါအရေးကြီးဆုံးလေဆိုတော့ဘောလေဘုန်းကြီးရဟန်းကြီးကိုလည်းစာပေကြီးစัจနာသိပြီးတော့အတိတရားရရှိပြီးတော့အကျင့်တရားရောက်တဲ့အစီပေါ်လေအကျင့်တရားရှိပြီးတော့တကယ်ကိုအသက်ပါတဲ့သာသနာ ဖြစ်ဖို့ကိုယ်ကိုယ်တရားကောင်းလို့ရှိရင်ရှင်းတာနဲ့ခေါ်တယ်ဒီနေ့မှလည်းကြည်ကျင်းလို့စိတ်ရည်စိတ်ထားတွေကောင်းပြီးတော့တန်ရှင်းသွားတာဒါရှင်းတန်တာနာခေါ်တယ်လူလည်းငါးပါးတိကပြည့်စုံလို့ရှိရင်ဒါဆက်ပါရဲ့စိတ်ကြည်တရားတည်နေတာပဲဘုရားတရားမဟုတ်လို့ရှိရင်တော့ရှင်းတာမရှိဘူး ဒီကဘုရားကျွတ်တဲ့သာသမီဟာအသက်ကြီးပါလာတယ်အချိန်လုံးကြုံတဲ့ဘူးရောဂါမကျိုးဆိုလို့ရှိရင်ဒီပတ်မှုမတည်သွားနိုင်ဘူးတိုက်တော့တိုက်ကျိုးတယ်ကျိုးတော့ကျိုးတယ်လုံးဝမကျိုးဘူးဆိုရင်လုံးဝသာအာဟာရချုပ်တဲ့သာဖြစ်နေတယ်ဒီကအာဟာရချုပ်တဲ့ကလူတွေ မျိုးစုံအာဟာရလုံလောက်တဲ့ကလေးနဲ့ရှင်ကြည့်လိုက်လို့ရှိရင်အယံလုံးလည်းကွာသွားတယ်အလုံးထည်လည်းကွာသွားတယ်ကိုယ်ကအားလည်းပဲနိုင်ကွာချသွားတယ်မျိုးစုံအာဟာရလုံလောက်တဲ့ကလေးကအယံမောင်းထူးချက်လက်တယ်လားလုံးထည်လည်းကျွတ်သွားတယ်ကိုယ်ကအားလည်းကောင်းတာအင်းအားလည်းကောင်းတာနော်အခုအခြေခံဘာသာရေးသာသနာရေးမှာ ပြီးတော့ဖြစ်တဲ့ပုဂ္ဂိုလ်ရဲ့သာသမီတွေကိုမကောင်းမှုတာကောင်းနိုင်ရှင်လို့ဆိုတော့ပေါ့လေမတည့်တဲ့စာကြီးရှောင်ဖို့တည့်တဲ့စာကြီးဆောင်ဖို့ဆိုတော့ပေါ့လေလူတို့နဲ့တူရဲ့ဒီကျိုးမှုကြီးလုံလောက်အောင်ပြီးတော့ဆရာတော်ကလည်းပဲတလက်ကျင်တက်ကျင်ဆုံးသွားတယ်လုံလောက်အောင်ပြီးတော့ဘုရားရဟန်းတော်ကြီးကလာတဲ့အခါကျတော့လည်းရဟန်းတော်များက ဒါနနဲ့သီလကိုရည်ကြည်ပြီးတော့သီလအခြေတည်ပြီးတော့စိတ်ဓာတ်ကိုအခုမှတိုးသိနေတဲ့အစဉ်နဲ့တရားတွေအထုတ်ပြီးတော့ကိုယ်တိုင်သာမန်ဖြစ်ဖို့ရတဲ့အရေးကြီးတယ်ဆိုတာပေါ့လေကိုယ်တိုင်လည်းပဲကြည့်ရမယ်ကြည့်ကြရမယ်ကြည့်ရမယ်သံသတ်ဖြစ်ရမယ်ကြည့်ရမယ်သူကဟောနေကြောင်းတော့လည်းကြည့်ရမယ်အဲ့ဒါလို့တစ်ခုကျောင်းနဲ့ဟောနေပြီးတော့ ဒီလိုတတိယဝတ္တိကိုနာခံပြီးတော့တတ္တတရားဖြစ်ပြီးတော့ကျင့်ကြမယ်ဆိုလို့ရှိရင်ဒီပါလနာတော်ကြီးဟာဒီကနေမှတော့ကျင့်ဖို့များပါလို့ရှိအပေါ်မြင့်တက်လာတယ်ကျင့်ဖို့ရှိအောင်လုပ်ကြပါမယ်ကိုယ်ခါကြံတယ်လို့ပဲကိုယ်ခါကိုယ်တတ်တော်ရှိတယ်ကိုပြန်တဲ့အခါမှာအောက်ဆိုင်သွားတဲ့အပေါ်တိုးပြန်လိုက်ဟိုတက်ပြန်လိုက်ရှိတယ်အခုကနှစ်ခါပြန်တဲ့ ဖြစ်ရောက်နေအဲသင်္ခါအောက်ကိုစိတ်တဲ့ဖြစ်ရောက်နေပါရဲ့သင်္ခါအပေါ်ကိုဆွရှိပြီးတော့ထုတ်ပြန်တဲ့ဖြစ်ရောက်အောင်လို့ဒီမှာမှာဒီမှာဘုရားသာသနာဝင်တဲ့ဆိုရတဲ့ပုဂ္ဂိုလ်တွေဘုရားဟောတော်တွေကရှိတယ်ကသိရေးကြည့်တယ်ဒီလိုကလည်းပံ့ပိုးနေတဲ့ဓမ္မတွေကဒီကြည့်အရေးကြီးတယ်ဆရာတွေလည်းအရေးကြီးတယ်အချုပ်ကတော့ဒိဋ္ဌိအုပ်ချုပ်တဲ့ဆိုရတယ် ဒီကြည့်လို့ဒီနေ့မှာကာလနာကိုယ်ရဲ့အချက်လေးချက်ပေါ်လေအဲ့ဒီချက်လေးချက်ရဲ့အိန္ဒိယမှာကာလနာကိုယ်ဆိုတော့ငါပြည်လိုက်တဲ့ကာလနာကိုယ်ကြီးရဲ့အကြောင်းကြီးဘယ်လောက်ရှိနေလဲဆိုတော့သုံးပတ်ဆိုတော့အရေးကြီးတယ်အရေးကြီးတာကိုအရေးကြီးမှသိပြီးတော့ဆောင်ရွက်ကြမယ်ဆိုရင်အားလုံးတောင်းအကြည့်လို့ပေါ့လေငါကငါကလည်းဆောင်ရွက်ကြမယ်ဆိုလို့ရှိရင် ဒီသာသနာဟာဒီနည်းအတွက်နဲ့အထူးတိုးတက်မလာသည့်ကြောင်တော်မှာဆက်လက်ပြီးတော့ရှင်းတမ်းနေတယ်ဆိုကောင်းတာပဲဒီတော့အထူးတိုးတက်ဖို့တော့လုပ်ဖို့လိုတယ်ခန္ဓာလုံးလုံးကိုကောင်းလို့ရတဘုံရှိရှိလေးစောင့်လို့တော့နောက်အနာကမျိုးတဲ့အတွက်ကောင်းအောင်လို့ဆက်ဖို့လိုတယ် ဆင်းရဲဆင်းရဲပေါ်လိတဘုံကောနှစ်ပုံကောနှစ်ပုံကောသုံးပုံကောသုံးပုံကောလေးပုံကောအထိတကယ်ကျိုးစားဖြစ်နေတာပဲအဲ့ဒီအဖြစ်ဖြစ်လာပြီဆိုလို့ရှိရင်ဘုရားလိုပြန်ပါပြီတမီးဟုတ်ကြလို့ဘုရားဘာသာကိုဥပဒေများနေလို့ရှိရင်ခရိယာလည်းဝင်နိုင်ပါမလားတိတ်တဲ့ဆုံးမလုပ်ပဲဝါရဖြန့်ဖြန့်ကိုယ်မှာကတကယ်ကျိုးမှတူပြီးတော့ပြင့်ထားလို့ အကုလတုဟာရှိနေဆိုလို့ရှိရင်တရားဟာဒီဘာမှလည်းမခံတော့ဘူး။ဘယ်လောက်ပဲမူစလင်ကစေကောင်းတော့ဒီလိုပဲဓာတ်နဲ့မငုံခံဘူး။ဓာတ်နဲ့မငုံတော့မသိနေနိုင်ဘူး။သူဝင်လို့တော့လုပ်နေတယ်သူသူဆိုင်နေဖွင့်လူတွေရေကောင်းကြီးတွေသူတို့အရင်ဆိုင်မှာဆိုင်ဆိုင်တော့လည်းတော့ရောက်နေပြီ။သတ္တ နားနေတဲ့တောကောင်လေးရောတောလူကြီးရောလက်ခံမယ်လက်ခံရင်တော့အဲ့ဒါအရင်လိုလေးကြီးတော့ပါသွားဖို့လို့ပြေကြတော့တယ်မျိုးလည်းပဲတည်ထားဖို့ဒါတော့ခိုင်နိုင်မှာမှာကိုယ်ပိုင်ဆောင်စွမ်းကြီးဖြစ်နေတာလို့ရှိရင်ဒီလိုနဲ့လည်းနိစ္စမှာမဟုတ်တော့ပါဘူးကိုယ့်လုပ်ကိုယ်လုပ်ပြီးတော့တဖြည်းဖြည်းကျေကျေငယ်ငယ်သုံးရကိုယ်ကြီးကြည့်ပြီးတော့ ဘယ်လိုဖြစ်ဖြစ်မဖြစ်ပြနိုင်လို့ဖြစ်ကျူကျူမှုမျိုးရှိကုန်တယ်ဘယ်တော့ပဲဒီစီဒီတစ်စလုံးဆောင်းကိုဖူပြီးတော့ပြောပြောဒီဝရဖြစ်ဖြစ်ပါသလားဘယ်တော့မှဖြစ်တော့ဘူးသတိကိုပြောပြောလေစုခံနေတဲ့အချိန်လေးရှိရှိအောင်လုပ်ထားရမယ်ဘယ်တော့မှဒီဝရကြောင်းမရှိရဘူး ကျုပ်တော်ကကျုပ်တော်ကကျုပ်တော်ဟောကောင်းတဲ့ကျုပ်လို့ရှိရင်လည်းအဲ့ဒီကမပါရအောင်လည်းပဲစာပြေနေရလက်တွေ့အားထုတ်လို့တကယ်အရှိတာကပိုင်းရှိတာပဲဆိုဒါမှဒါဆိုဒီတရားမှဒီတရားဆိုတာဒီတရားမှဒီတရားဆိုဒီတရားမှဒီတရားကိုဖော်ထုတ်ဖို့ဝန်းဆောင်ရင်ဒီဆရာမှဒီဒီဆရာမှဒီဆရာလည်းပဲကိုယ်ကမှလည်းစိတ်တိုင်းလို့တကယ်ကိုအပြည့်အစုံသံဃာကိုကြည့်ရပြီဆိုလို့ဒီသံဃာမှဒီသံဃာ ဒီလိုမှတိုင်းရှိလို့တရားမှန်တာကိုသိသွားလို့တရားကြည့်သွားပြီဆိုလို့ရှိရင်သူများကဘယ်လိုပဲမလောက်အောင်ဒီစုလောက်လောက်ကနေဖြာရောင်းကြရမှာပါတော့သတ္တနဲ့ပြောပွဲလူကြီးခံနေတဲ့သတ္တရှိတာကျောင်းကောင်ကကျင်းတော့ပြောကောင်ဟောကောင်နဲ့တွေ့လည်းပဲလက်မခံတော့ဘူးအဲဒီအခြေအနေကြီးဆက်အောင် ဘဘာသာဝင်လည်းအခုရှိတယ်လုပ်ရရနိုင်တယ်မလုပ်ကြလို့မလုပ်ကြတော့ဘာဖြစ်လဲဖိုးကလာမင်္ဂလာကြီးဖြစ်ပြီးတော့လာရညဟာလေအကုန်လုံးလက်ခံပြီးအဲနောက်ဆုံးကြတော့ကိုယ်မှတကူကြီးသာသနာပြည့်သွားပြီသာသနာတောင်းရမယ်အစားပေါ်ကြီးသာသနာပြည့်သွားပြီ လောက်ကတော့ဘုဒ္ဓံတဏှာဝိသံတိကံဉာဏ်ဆိုင်တန်ငယ်ဉာဏ်ဆိုင်ဆိုရတာဘုရားတရားတဏှာနာတမိုက်ကိုဘာမှမရှိဘူးလောက်တော့လျှောက်ဆိုတာဒါပဲအဲ့ဒါလိုဘုရားဘာသာဝင်ကတော့သမျိုးကြပါပဲသမျိုးကြဆိုတော့မှုံများပါပဲမှုံများဆိုတော့မပြတ်သားဘူးပြတ်သားဘူးဆိုတော့မေနေရမေနေရဘူးလို့ပြောတာပဲမေနေရဘူးကမတင်ကြဘူးတော့သိတယ်လို့ သဘောကလာအဆန်းကြောင်းအနည်းနဲ့စင်ရှိရှိရောင်းလာတာဘုရားတော်နဲ့အဲ့ဒါဒီညာနေရတယ်ဒါဘုရားတို့ကိုယ်ကိုစစ်စစ်ကြည့်ဖို့အဲ့ဒါဘုရားတော်ကဆိုရင်မဟာမူဆိုတာပေါ့လေသမီးသက်လုံဖြစ်အောင်ဘယ်လောက်လုပ်ရမလဲဆိုတာဒီဒီချင်ချင်ကြည့်ပြီးတော့ဒါနသက်တဲ့မရဘူးငါတို့ကလုံလုံနဲ့မရသေးဘူး ဘယ်လိုကျုပ်နေနေရဘူးမမကြီးကတကိုးကြီးပြရင်ရှက်ဖို့နေရဘူးအိန္ဒိယကသာဝကတောင်ကြီးကမိခန္ဓာဆောက်ဖို့နေရဘူးပထမဘယ်လောက်ရုပ်ရုပ်ညာဘူးဒီတိဋ္ဌာန်ဘာဝနာတရားကိုတကယ်ကိုဆရာကောင်းကြီးတန်ရှင်းလာပြီးတော့အချိန်ယူပြီးတော့ယုံကြည်ကြည်ပြီးဆက်ဆက်စိတ်ဆက်ဆက်နဲ့အထောက်အပံ့ အရွယ်ကောင်းပြီးတော့အပြည့်ရှိတဲ့ပုဂ္ဂိုလ်တွေပေါ့လေကျွတ်တဲ့ပုဂ္ဂိုလ်တွေဆိုရင်ပြောတော့တာနားထောင်ပါသလအတွင်းသူဆက်ကြပြအမကန်သလအမကန်ရှိတဲ့တာနာပါကိုယ့်အတွက်ဒီဘူတာနာဝတိတိကိုလုံးလုံးနဲ့သိရှိတာနဲ့ဒီခုဝိယုကိုလက်လွတ်သွားရမယ်ဆိုလို့ရှိရင်တော့အနာကအသေးစားကြည့်ဖို့ကိုယ့်အတွက်ဘာဖြစ်အောင်လဲဆိုတာပေါ့လေ ကျွန်တော်ပတ်သက်တဲ့ပုဂ္ဂိုလ်တွေဘယ်လိုဖြစ်သွားမလဲဆိုတာကြည့်ပေါ့ဒီလိုမျိုးစဉ်းစားကြပါရင်းနှီးမှုမရှိသေးဘူးကစေတီလောက်နဲ့ကြည့်ရမယ်ဆိုလို့ရှိရင်တော့ဘုရားမြတ်စွာဘုရားကဒီလိုတော့နိကေအတ္တဝိကတုတ်တံဆိုတာဟောထားပါတယ်အတ္တဝိကတုတ်တံဆိုတာတရားမရှိရင်မတရားဘူး တရားမဲ့တဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ဆိုလို့ရှိရင်အတ္တမိကခေါ်ပါတယ်။ဒီလိုမှတရားနဲ့ရှင်းသုံးလို့ရရှိတဲ့တရားပေါ်လေဒီလိုမှလည်းမသိရှင်းသုံးလို့မရှိဘူးဆိုလို့ရှိရင်တော့တရားမဲ့သူခေါ်တာပဲ။တရားမဲ့တဲ့ဖြစ်ပြီးဟာတဲ့ရသော်ပြဟောထားတာ။ဟုတ်ကဲ့သူကလည်းတရားမဲ့ဘူး။ ခြေကသိရှိတော်မှာမရှိအရှိတ်ကိုယ်ကပြည့်စုံရမယ်ရာဇသမဆိုလို့လည်းမတိမရှိဘုရားရဲ့ကိုယ်ရလည်းမရှိဘုရားတော့ဗြဟ္မဆိုတာကဗြဟ္မဆိုတာရှိရဥက္ကိကတော့ဒီရရှိတယ်ပေါ့ဘုရားကိုအကျဉ်းချုပ်ပြောနေတာကသူကဘုရားကျမ်းနေတယ်ဒီလိုသာဝတိခေါ်ရတဲ့ဓမ္မအိန္ဒိအိန္ဒာတွေပေါ့လေ လုံလောက်ကောင်ကလောက်ကောင်ရှိနေတော့ဟုတ်ချုပ်သူတရားပြလို့ရှိရဲ့ဘယ်လိုမှပြီးခေါ်တာပေါ့အခုတော့ဆိုရပေါ့ဟုတ်ချုပ်သူတရားပြလို့ရှိရဲ့အတ္တမကမတရားလို့ရှိလို့ရှိရင်ဝန်ထမ်းတွေလည်းပဲမတရားလိုက်ရှိနေတာပဲဒီလိုအကြံဉာဏ်ပေးတဲ့တရားကြီးတိုင်းလည်းအဖြစ်ဖြစ်တော့တာပဲ လူဝဲရှိရင်လည်းအကျိုးဖြစ်တော့တာပဲအဲ့ဒါစပြီးတော့ဘောလို့နေရကနေရအဲ့ဒီလိုအကျိုးဖြစ်တော့တာပဲဘူးဘူးနေတယ်အယောစပြီးတော့ယောဘူးဘူးနဲ့ခရိုင်တိုင်းပေါ်လေးဒီမှာပြင်းနေဒုံးလာပြီးဖြစ်တော့တာပါပဲ အဲလိုကျင့်တဲ့ကိုဆိုလို့ရှိရင်ဒီလိုက်လည်းပဲအသွားလာမမှန်တော့ဘူးတဲ့ဒီလိုကနဲ့ကျဲပြီးတော့ဒီလိုကနဲ့ကျဲပြီးတော့ဖြစ်တဲ့လက်ထပ်တွေလည်းပဲမမှန်တော့ဘူးတဲ့လာကအေးတက်ကိုပြေးတယ်ဒီလိုကလူတက်ကိုပြေးတယ်ဒီလိုကလည်းတိတ်ပူပေါ့လေ အေးကလည်းသိအေးဆံလို့ပေါ့ဒီကနေ့လည်းသွားလာမှဟမ်ဆိုရှိရင်ပြီးတော့မိုးရတဲ့ဒီသိများဒီကြည့်ဒီလိုတိုက်စားဒီလိုသိသိချင်းလို့ဖြစ်ဘုရားကဒီသိခေါင်းသိချင်းလို့ဖြစ်ဆံလို့ပေါ့ အဲ့ဒါကအတိအမှန်ကြီးလည်းပဲအောင်ရှိဘူးလေတပိုင်းအောင်တပိုင်းမအောင်လို့လေအဲဒီအတိအမှန်ကြီးကိုဒီစားကြလို့ရှိရင်အာဟာရမပြည့်စုံတော့အာဟာရချုပ်တဲ့ယောဂကအစဒီယောဂါကြီးထူကြလိုက်တယ်သက်တမ်းကြီးထူကြလိုက်တယ်အခုရာသီဥတုကြီးမှန်တာဆိုအခုပါတဲ့ပြောတာခရိုင်းကောင် စဉ်းစားရောက်ပြီဟုတ်လားဟမ်အဲမဖြစ်ပါသေးနဲ့ဖြစ်လို့ရှိရင်ကိုယ်ဆံရောကဖြစ်တတ်တယ်ကိုယ်ယဉ်မှုကလည်းပြောသေးတယ်ဒါလည်းဒီလိုအကျင့်ပြလို့ရပြီးအမှုဖြစ်တာ။ဘာကူကလည်းအကျင့်ပြလို့ရှိရလား။ဘာမျိုးမှကျောင်းတော့နောက်ဆုံးမူတိုင်းတိုက်သွားလိုက်တော့လူတွေတုံးရစီစီရတာ။ဒီလိုမျိုးလည်းသင်ကြားကြည့်တာဖြစ်တာပဲ။ မလို့အခုမလို့ဆန်းဆန်းဆောက်နေတာဒါလူကြီးရှိတယ်ဘုရားတော်ကဆန်းရတဲ့တိုင်းပြည်တော်ကပြက်လို့ဒီချိန်လုံးလူကုန်နဲ့ကျော်ရတယ်ဆိုလို့ရှိရင်ဒီလိုအကျိုးမရှိတဲ့အရင်ကတည်းကတိုင်းပြည်ကိုအကျိုးပြောကြပြီးတော့မိကတိုင်းပြည်လည်းပဲသုတ္တုပ္ပန်ကိုဆုံးကားပြီးတော့လူကုန်ကိုသင်္ကန်းညှိနေလို့ဆိုရင်လည်းဒီလိုလည်းလူကုန်လည်းကရမနာပြီးတာပါ ဒါပေမဲ့သူတို့ကတော့ပညာရှိတွေကတော်တော်လေးပြည်ထားလာပြီလူငယ်ကြီးကြည့်ရတာဘာကြောင့်လဲဆိုတာစူးစမ်းလာပြီသူအဲဒီစူးစမ်းတဲ့ပုဂ္ဂိုလ်တွေကလည်းမင်းဆရာတော်ကြီးကြီးလူကကြွားလုံးကပထမဆုံးစတရားထုတ်တဲ့ပုဂ္ဂိုလ်ရှိပါနောက်မာဇီကံကံဆန်ကြီးကတော့လည်းကံတန်းဆရာကြီးကတရားကြီးအထုတ်တဲ့ပုဂ္ဂိုလ် သူစိတ်တွေကိုတပြည့်မှန်ကန်တဲ့တရားနဲ့ပြင်ထားတော့အိမ်ချမှုရတာမတရားလုပ်လို့တဲ့သဘောကြီးကျင်းပြီးတော့တရားသဖြင့်လမ်းမှလျှောက်တဲ့ပုဂ္ဂိုလ်ကြီးလမ်းမှလျှောက်တော့စခန်းမှကိုရောက်တာကြီးရှိတော့ဒီဟာသိပြီးတော့မြန်လို့တံပိုးတတ်ကြတာအဲ့လိုပုဂ္ဂိုလ်ကြီးကသူးဆန်းတယ်ဘာကြောင့်စေကျော်သတိကြီးဖြစ်စီရတယ်လဲပြောတော့ဒီမိဘကြီးကိုယ်က ကြောက်ပုံကအတိုင်းတာကိုသိဥစားပြေလုံးတယ်။ဆရာလုံးတဲ့ပုဂ္ဂိုလ်ရလည်းပဲကြောက်ပုံကအတိုင်းတာကိုသိဥစားပြေလုံးအောင်ရှိတယ်။သူတို့ရဲ့ဥရပုမှုကြောင့်လူရလူရတွေဟာကြောင်းစာပဲကြီးဆိုင်တော့ဒီကရှိရလည်းပဲလူလူလူတတ်တဲ့နည်းဆရာတို့ပြောလဲလူလူလူတတ်တဲ့နည်းဒီလိုပုံလူတတ်တဲ့နည်းတွေမပြီးတော့ဒီရဲ့ကိုက လူကျင်ကြီးစဖြစ်ပြီးတော့လူလုံးနေတတ်တော့ပြစ်ချလိုက်တာစေကြပဲလေးအပြစ်ချလိုက်ကလေးတော်လုံးနဲ့ကောင်းလို့ရလဲဘုံသားလို့ဖြစ်ထိမ့်နေခြင်းရဖြစ်ဒီခါမှာကုလလိုပုဂ္ဂိုလ်ရဆိုပြီးတော့ဘာကြောင့်ဒီလိုဖြစ်ရလဲဆိုတော့သုတန်တဲ့ခါမှာကိုယ်ကလည်းဆရာတွေကကျောင်းပြူကအတိုင်းစာကိုပိတ်ဥစားပြောလို့ နှလုံးကိုကောင်းလို့အကျင့်ကိုဥပမပေးဘဲနဲ့ပြစ်ထားလို့ဆိုတာကိုဒီရတော့တွေ့တယ်ကျေလူလူတွေအစအခုကြည့်ကြကောင်းပြီးတော့လူတိုင်းဝင်လည်းပဲကောင်းလာလို့ရတယ်တဖြည်းဖြည်းဆိုလို့ကိုကြီးကစာခေါ်တယ်တောင်းကြီးဆိုင်ခေါ်တယ်ဒီလိုတော်လို့ပါလာပြီ အဲလိုတော်တော်လေးအတားကျလာတဲ့အခါမှာလူတစ်ထောင်ကိုစမ်းသပ်ကြည့်တော့ကျောင်းကအတိုင်းတာရောက်လူတူးကျောက်ရဲ့ဘဝအရှင်တန်မှုက35ရာခိုင်နှုန်းရှိ35ရာခိုင်နှုန်းရှိရတယ်တဲ့။နှလုံးကိုခေါ်တဲ့ကိုရှင်တရားကြောင့်လူတူးကျောက်ရဲ့ဘဝအရှင်တန်မှုက35ရာခိုင်နှုန်းရှိရတယ်။ဘုရားတာနာအရှင်ခံတဲ့တိုင်းပြည်တွေက ရှင်ဘုရားဘယ်လောက်ပဲထွန်းကားထွန်းကားကိုယ်ကိုယ်ရောအလုံးထားဖို့ဆိုလို့ရှိရင်တော့သွားမှာပဲဘုရားသနာထွန်းကားတဲ့တိုင်းပြည်ဖြစ်နေမယ်လို့ကိုယ်ကိုယ်တရားကိုအလုံးထားဖို့ဆိုလို့ရှိရင်တော့သူတို့ကမချဖြစ်ပါဘူးဒါသိကြတယ်ဒီဘုရားသနာဘုရားတိုင်းပြည်ကကိုယ်ကိုယ်တရားကိုဥစ္စာပေးဆောင်တဲ့အတိုင်း သူကတန်ခါဆင်းရဲပါလေဆိုတော့တိုင်းပြည်ကကိုယ်ကိုယ်ကဘာလို့ဥစ္စာမပေးနိုင်တယ်လဲဒီပြည့်စုံသောဘာဝပရဘောတုတ္တန်ကိုခေါ်တာကလူဖွဲ့စည်းရေးထောက်ပုံပုံနဲ့ပြီးတော့လူဖွဲ့စည်းရေးအချင်းချင်းတွေကိုတရားတွေကြည့်အောင်ဒီတရားတွေကြည့်ခေါ်ထားတယ်ဒီကနေ့သာသမီသုတ္တံကိုတရားဆရာနဲ့တပည့်သုတ္တံကိုတရားဒီလိုမျိုးသုတ္တံ ဆက်ဆံမှုတရားလူဝိရှင်ရဲ့လောကဆက်ဆံမှုတရားဉာဏ်ကံနဲ့ဒီကောင်ကဆက်ဆံမှုတရားချက်ပေါင်းပြီးတော့ခေါ်ထားတယ်ခေါ်ပြီးတော့ခေါ်ထားတယ်လို့ဆိုတယ်အဲ့ဒါဒီဘယ်ရောက်ကုန်လဲလူတော်ကစီစီကားကားဖြစ်အောင်လို့မြတ်စွာဘုရားကလူတရားတွေ သင်္ခါလောဝါဒတုံ့မှာဟောထားရတာဘယ်ဘုံလို့အဲ့ဒါကြီးဒီမှာဒီကိုကောင်းတာကောင်းနေတာအတတ်ကြီးကြီးဆရာကြီးကိုလည်းကြည့်အတလည်းကြည့်တက်ကြည့်ဆုံးမှလာပါဘယ်ရောက်ကုန်လဲရှိအညာကအနေစာအောက်တန်းသားကြီးရှင်းသွားတယ်ဆိုသူတို့ကမစိုက်ကြဘူးမကောင်းတာကိုမစိုက်တဲ့ဘူးကောင်းတာကိုစိုက်တဲ့ပုဂ္ဂိုလ်ကြီး မကောင်းခြင်းအကျိုးကြီးအကြောင်းဖြစ်တဲ့ပါတတွေကိုထည့်ရှားပြီးတော့တိုးတက်ဖို့လိုကြောင်းဖြစ်တဲ့မင်္ဂလာတရားတော်ကြီးဟောကြားခဲ့တာ38ပါးလုံးရှိတယ်။အဲ့ဒါကြီးဘယ်ရောက်ကုန်လဲ။ဒီလိုမျိုးပေါင်း1500ကျော်လောက်ကဖြစ်ထုံးတဲ့ဟာကိုလို့ဟောရအောင်လို့ခက်မှုတော်ဘူးလို့ပြထားတာလား။ပြထားတယ်ပြထားတာမှန်တယ်။ အဲဒီပရာဂဝတုကလာတဲ့လူအောက်တန်းကဖြစ်ဖြစ်တဲ့လူထက်တန်းကရောက်ဖြစ်ဖြစ်တဲ့တရားဒီကလောကတုတ်တံကလူတန်ဝင်ကြီးအချင်းချင်းကိုတရားတယ်သိကြဖို့တရားကြည်ဘူးရာတဲ့ပဋိခါဒီတော့ကတော့မင်္ဂလာကုတ်တရားတော်လေးတရားကိုအလေးမပြုဘူးကကာလပတ်လုံး အရိုးတော့ပြုပဲအာဝိပြတ်ထားတဲ့လက်ပြုတ်ကိုပြုတ်ရကာလပါလို့ဘုန်းကြီးတိုင်းပြီးဘယ်တော့မှမဟုတ်ဘယ်တော့မှမဟုတ်ဘုန်းကြီးရဟန်းတော်ကြီးကဆိုင်ရာတွေပြတ်ထားပြီညာစုဒီတော့ငါတို့တာဖပြင်ဆိုင်ကြဥပုဆိုတာမျိုးလိုပေါ့လေပြင်ဆိုင်ရလို့ရှိရင်ခေါင်းကအတ္တဝိကတုတ်တမလာတဲ့ သူချုပ်ကိုယ်ကအစာအကြည့်ဖြစ်တာတွေဒိုင်းလိုက်မှုတွေကြည့်ဖြစ်တာတွေအကုန်လုံးကြည့်ဖြစ်တာတွေဟာပြည့်တဲ့ကမှာအကောင်းဆုံးရောက်လာလို့ရှိတဲ့ဒီလိုကောင်းကပြုရနေပြီးတော့ခိုင်မာကောင်းလာပြီးဆိုရင်သုခကမှာတက်ကဖြစ်လာနော်ဒီခါကျလို့ရှိရင်နေလာအတော်လာပြီးမှန်လာမယ်မြတ်ခတိအတော်လာပြီးမှန်မယ်နေလာအတော်လာမှန်လို့ရှိရင်ဒါတို့ကိုလည်းမှန်မယ် ဇာတုလေးဒီအမှန်ကိုယူပြီးတော့စိတ်ကျိုးတဲ့ပုဂ္ဂိုလ်တွေလည်းပဲစိတ်ကျိုးကနေခေါင်းပြီးတော့ရှိဩတာနဲ့ပြည့်စုံတဲ့အတိအမှန်လေးဖြစ်ထွန်းရငါကတရားကိုရှိထားတော့ကိုယ်ကတရားတွေကိုလေကောင်းလို့ဆိုလို့ရှိရင်အကောင်းနဲ့ကျုံတယ်သုက္ကတ္တကဖြစ်လာတယ်ဒီခါမှာက ဘုရားကောင်ယောက်ျီဆိုတာကိုလေကြည့်လိုက်လို့ရှိကိစ္စပြုတတ်တယ်ဆိုတာအဲ့ဒါလည်းရှိမှာမဟုတ်တော့ဘူးအစ်စ်တဲ့လို့ဒီယောက်ျီကတောက်ချကောင်းနေထားမင်္ဂလာတော့ဘုရားလူရက်ပြီဘာမှတောက်ချမကောင်းဘူးတောက်ချကောင်းတာကကိုယ်ကကအစ်စ်ဖြစ်ပြီးတော့ယောဂမျိုးကိုဖြစ်စီတတ်တဲ့ ရိုးရိုးလူကျင်မှုရိုးရိုးစိတ်စိတ်ဆုံးမှုရိုးရိုးမှန်မှန်ရိုးရိုးနဲ့ဒီကျဲမှုကတကယ်အောင်ဆံဒီတကောင်ဆံလောဘလုံးဝနဲ့ဒေါသမိုက်ချမ်းရဲ့မောဟပေါ်ကြီးအဲ့ဒါဒီကျော်ပါကောင်လုံးနေလို့ရှိရင်တကူလုံးနေတကူရေပေါ့လေဖောင်းလာပါပဲဒီသားကုလုံးနေဒီသားကုကောင်းလာပါပါ ဒီအုပ်စုကြီးညအောင်လုပ်လာလို့ရှိရင်တော်လေးပေါင်းလာမှာဖြစ်လာဖျားဖို့ပဲနားရတာကြားပြီးတော့လက်တွေ့မကျင့်တော့ဘူးဆိုလို့ရှိရင်အတိအကျမရှိဘူးဒီတော့ကိုယ်ကောင်းတယ်လို့မိဘစုနဲ့ကောင်းလို့ဝိဇ္ဇာနဲ့ကောင်းလို့ရတဲ့ ကိုယ်ကိုထိန်းဖို့သိရင်ကြည့်ပြီးဆိုတာပေါ့ဒီကိုယ်ကိုယ်ကိုမဖြစ်စီအောင်ထိန်းဖို့ဆိုတာကအချက်အကျမတရားတွေလုပ်ရမှာပြောရမှာကြံကြရမှာရုပ်ရာဆိုတာပေါ့လေမတင်လို့ရုပ်ရာကြည့်ကြတော့ကိုယ်ရဲ့တန်လုံးကိုခံရမှာပုံမှန်ကြောက်တာအဲ့ဒီလိုမျိုးလို့ပေါ့လေအကျင့်ကိုယ်ကို လုပ်ရမှာပြောရမှာကြံစည်ရမှာရုပ်နဲ့ဒီစံရနော်အပေါင်းစုကပြီးတော့ပူလောင်ရှင်းမှာကြောက်တာဒီလိုတတ်ပါဒါအရှိတ်ကြောက်တရားခေါ်ပါတယ်အဖြူကံတရားခေါ်ပါတယ်အဖြူကဟန်အပူရဲကောင်းလို့ရှိရင်အပူကိုခံထုတ်တယ်အမဲကအပူဆုံးရတယ်မင်းတို့ကအရှက်နဲ့အကြောင်းနဲ့ကိုမင်းတို့ခေါ်တယ် စိတ်တော်မတရှင်ကောင်ပူတံခံထုတ်ပြီးတယ်စိတ်ကြောက်မောပြအမောခံပူတံဆုံးယူပြီးတယ်အရှက်ကြောက်မဲ့တဲ့ပုဂ္ဂိုလ်တွေဟာအဘုဒ္ဓကြည့်ရမှာပြောရမှာကြံရမှာဘာမှမကြောက်ဘူးအမောခံထားတော့အပူကြီးဆုံးယူတော့သူတို့ကပူတံမရှိရဲ့အဘုဒ္ဓကိုကြောက်တော့ဖြူခံထားတဲ့ဒီလိုတပတ်ရှိတော့အဲဒီဒီလိုတပတ်အဖြူကံက အပူဓာတ်ကိုကန်ထုတ်တယ်သူသိပါတယ်အဲဒီအခုရှိနေပြီဆိုလို့ရှိရင်ရှိတဲ့ပုဂ္ဂိုလ်ဟာကိုယ်ကဘာလို့မပြည့်စုံရအောင်လို့ပြည့်ဆောက်ဆောက်ထားတယ်အဲဒါလောကပါဠိခေါ်တယ်ကိုယ်ကဘာလို့မရှိအောင်ဆင်းပြီးထားတာကိုယ်ကဘာလို့မရှိအောင်ဖျားလို့ပဲကြာကျေးဇူးတင်ဆောင်စားပြီးတော့ကောင်းတဲ့ဒီကိုပြုပြီးဆိုလို့ရှိရင် ဒီလိုကလေးထိနေတဲ့တရားဝိကျင်ပါလို့လည်းပဲသိချောက်ကြည့်လို့ရောက်တာပဲကိုကြီးကိုကြီးကိုကိုယ်ကဘာလို့ကိုထိနေလို့ကိုကြီးအေးချမ်းရသွားပြီဆိုလို့ချင်းဝိကျင်နဲ့အေးချမ်းရမှာပဲအခုတော့အရှက်မဲ့လေကိုယ်ပိုင်ပါွယ်တရားလည်းကျင်းမှာကျင်းနေသွားတော့ကိုယ်ကိုယ်ကလေးလည်းပြစ်ပြီးတော့ဝိကျင်လည်းပဲပြန်ဆင်းရတယ် အရှိတ်ကြောင့်ရှိတဲ့အပူဓာမကောင်းတာတွေခံထုတ်ပြီးတော့ကိုယ်ကိုယ်ကိုဖြူနေတဲ့ကိုယ်ပိုင်ကဘာလို့ဒီလိုကြည့်အောင်ထိုင်နေတဲ့အရှိတ်ကြောင့်ရှိနေဆိုရင်ရှိသလောက်အားကောင်းသလောက်ရှိအောင်အားကောင်းမှုတို့တဲ့ပုဂ္ဂိုလ်ဟာကိုယ်ကိုကြည့်ပြီးတော့ကျင့်ဆောင်ရမှာရှိတော့ဘူးဘုရားကြီးကထွန်းတောက်လာတယ်ဒီကထိုင်ကိုဘုရားကြီးကြည့်ကြပြီးတော့ထွန်းတောက်လာတယ် စိတ်တည်ငြိမ်တဲ့အောင်ပြုလို့ရှိရင်စိတ်တည်တန်ရှင်းပြီးတော့ထုံးတော့လိုက်အတိညာဉ်ဖြစ်ပြီးတော့မရှိရင်အတိညာအရာထုံးတော့လာမှာခုနတရားအထုလို့အနည်းဆုံးတစ်မိနစ်ဆိုလို့ရသွားပြီဆိုလို့ရှိရင်အဲ့ဒီအဆင့်လောက်ရောက်တဲ့ပုဂ္ဂိုလ်ဟာအရှိတ်ကြောင့်လည်းတော်တော်အားကောင်းသွားပြီပြီးတော့ကိုယ်ကိုယ်ကိုစောင့်ထိန်ရဲ့ကိုယ်ကဘာလဲဝင်ကြည့်အောင်ထိန်းသိမ်းရဲ့ဟိရုတ္တပအားကောင်းသွားပြီ သတိအားကောင်းရင်အားကောင်းတယ်လို့ပုဂ္ဂဘာလေးနှိမ့်အောင်ပြုတတ်တဲ့တရားကြီးရှောင်ရည်လေးပြုပြီးတော့ပုဂ္ဂဘာလေးဟာထုံးတော့ပြီးတော့ဥကျင်လည်းပဲသိချင်းနေပြီဖြစ်တာလေအဲဒါဒုဝဒမှာခေါ်တယ်ဒီမှာဒီမှာအဲ့ဒီရှိတုတ်တကခေါ်တဲ့အရှိတုတ်တရားပေါ်လေးနဲ့ပြီးတော့အာဟိကမြတ်တပအရှိတုတ်နေတာလေအဲ့ဒီတရားလေးရှောင်မှုရဲ့အတွက် သူ့ပုဂ္ဂိုလ်ကတိုင်းရဝိဇ္ဇာပါလေးလည်းပြည့်စည်တယ်။အဲဒီပုဂ္ဂိုလ်ကလည်းကောင်းတဲ့ဂုဏ်နဲ့ထောက်တော့တာမရှိဘူး။လူလူကိုယ်ကိုယ်ပေါ်ဒီပြည့်စည်ပြီးတော့လူလူနဲ့လူရည်လူလူစိတ်ထားမှုတတ်တယ်လူပုံညာမရှိပြီးတော့လူမိုက်ကံကနေဖြစ်ကြတယ်။ခပ်ပြားဟောတယ်။အဲဒါကိုကောင်းသဘောပေါက်နားလည်ပြီးတော့ပေါ်ပြီး အရှိတောက်ကသိရေးကြည့်တယ်ဆိုတော့အရှိတောက်ရှိပြီးတော့မြင်းမမှာရောဆန်းဆောင်မှုဆိုတဲ့ဒီဘက်ကဘာဝကြကြအကျင့်ဖြစ်တာတွေကိုရှောင်းတဲ့တတိတွေမိုးပြီးတော့မြတ်ကောင်ကလည်းပဲအဲ့ဒါတွေကိုရှိတောက်ရှိပြီးတော့ဒီလိုဆက်ဆုံးပြီးတော့တတိရှိရှိနဲ့ဘုရားကောင်းတဲ့တတိရှိရှိနဲ့ ကျိုးစားကြပြီဆိုလို့ရှိရင်တော့ခုနကလူကပေါ်တဲ့သုတ်တက်ကနေပြီးတော့တက်တက်ဖြစ်လာမှာပဲ။အဲဒီအချိန်ကိုသိကြတဲ့အခုသိဉာဏ်ကာလဒီကကိုယ်ရဲ့ရည်တည်ကိုလေကိုယ်ကအတ္တတန်ကိုယ်ကိုတရားတွေနဲ့ထုတ်ဆက်ခဲ့ပြီးတော့ မျက်ဟောင်းကိုနှုတ်ဆက်ပြီးတော့နှုတ်ဆက်ကိုကုသိုလ်တရားတွေနဲ့ကျူတူတဲ့အခါမှာဒေတာမှာရှိတဲ့အခါတော့ကျူတူမှုကရှိပြီးတော့အတူရောက်သွားတဲ့အခါမှာဒီလိုနေတိုင်းတော့လေလာတိုင်းဒီကျူတူမှုတွေရပ်ထားလို့ရှိရင်တော့ဒီတဲ့တိုင်းကုသိုလ်တရားနဲ့ကျူတူမှုတွေပြည့်ပြားတော့ ကိုယ်ကအရှိနေဖြစ်မှာဒီတော့သိရယောဂီကိုယ်ကမင်းမင်းကျင်ပါလေမြတ်စွာဘုရားလူတော်ကြောက်ကိုသိရတဲ့တဏ္ဍာကတရားတွေဒီရောက်တော့လူဒုစရိယများတော့ဒီမှာကိုပြန်အထားကြမလားနောက်နေ့ကျမှပြန်ကြည့်မလားဟမ်ထားရတယ်နော် ထားကြမလားတက်တာနဲ့မထားဘူးဆိုလို့ရှိရင်လည်းဝေးထုံရပါဒါသိဘူးရောလည်းဝေးထုံတာဘာမှခံမလားသာချုပ်မလားဟင်အမခံထားရင်အမခံရတဲ့အတိုင်းဒီလိုရလို့ရတယ်နော်ဟုတ်လား ဘယ်လိုလဲလို့ရှိရင်စာချုပ်ဖြတ်လို့ရှိရင်စာချုပ်ဖြတ်တဲ့အတွက်ပုံမှန်လည်းပဲနင်းလာတယ်ဟုတ်လားအဲ့တော့ဒီလိုကိုအယုပါကိုစောင့်နိုင်လို့ရှိရင်ဒီလိုထိနေလို့ရှိရင်ကိုယ်ကရောကိုယ်ပေါင်းရှိနော်နာမကူရဲ့လူကိုကြိုးဖို့ရှိရောထိနေပြီးတော့အခြားခြားခရီးနဲ့အခုကကြောက်ကြကုန်ပြီးတဲ့ ဖြင်းနေရတယ်မရှိဘူးဆရာမမြင်ရအောင်မြင်ရမရရအောင်ပေါ့လေကိုယ်ရှိဒီကိုယ်သာနာပြည့်စုံပြီးတော့အတိအကျသာနာကောင်ဖြစ်အောင်သိမှလည်းပဲဒီလိုတရားထုတ်တဲ့အချိန်လေးတက္ကနာထုတ်ပြီးတော့ကြိုးစားအထုတ်နေရတဲ့တကယ်ကြိုးပမ်းစုပါကောင်းပြီးယောတာမျိုးတူကြီး ဒီလိုကိုသိသိတကယ်သိသိနိုင်တယ်တမျိုးကလွန်ဘုရားဘာသာဝင်ကြီးဖြစ်အောင်ကြိုးစားနေကြပါစေလို့လေးလေးနဲ့တိုက်တွန်းနေဒီနေ့သိသိကိုတရားအဆုံးသတ်လိုက်ပါတယ်